1363ခုနှစ်တော်သလင်းလာပြီးဥပုပ်နေကာဝမြိုင်သာသနာ့ဒါစာသင်၌တွင်ရှိ မနောမယဗရမယသိနေဟောကြားသောနိယာမ၅ပါးတရားတော်နိယာမ၅ပါးနိယာမတရား၅ပါးတရားတော်ဉာဏ်လဲနာကြဘူးလားရှိပါလိမ့်မယ် နိယမဆိုတာဖြစ်မြဲရုပ်ရဓမ္မတာသဘောကိုနိယမလို့ခေါ်တယ်။ဘယ်တကုရှင်ခဝါရဘုရားသခင်တွေဒီမာတွေနတ်တွေဖန်ဆင်းထားတာမျိုးမဟုတ်သူ့သဘောဝအလျောက်ဖြစ်ပေါ်လာရတဲ့တရားမျိုးကိုနိယမတရားလို့ခေါ်တယ်။သူ့သဘောဝအလျောက်ဖြစ်ပေါ်လာတဲ့တရားများ ရုပ်တရားတွေလည်းပါတယ်နာမ်တရားတွေလည်းပါတယ်ကံတရားတွေလည်းပါတယ်ဒီမှာအနိယမတရား၅မျိုးရှိတယ်တစ်ဗိဇနိယမနှစ်ဥဒုနိယမသုံးဓမ္မနိယမလေးစိတ်တနိယမနဲ့ငါကမ္မနိယမနိယမတရား၅ပါးရှိတယ်ဗိဇနိယမဆိုတာမြို့စေရဲ့ဖြစ်မြဲရိုးရာဓမ္မတာသဘော ဥဒုနိယမဆိုတာကတော့သူသူရဲ့ဥဒုရဲ့ဖြစ်မြဲရရဓမ္မတာသဘောဓမ္မနိယမဆိုတာကတရားသဘောဤဖြစ်ရဖြစ်မြဲရရဓမ္မတာသဘောစိတ်တနိယမဆိုတာကတတ္တဝါတို့စိတ်ဖြစ်ပုံဖြစ်မြဲရရဓမ္မတာသဘောကမ္မနိယမဆိုတာမိမိပြုထားတဲ့ကံကျုပ်ပိတ်ပုံဖြစ်မြဲရရဓမ္မတာသဘောတို့တေဗီဇာနိယမ မြို့စေရဲ့ဖြစ်မြဲရိုးရာဓမ္မတာသဘောဆိုတာဆံရဆံရမျိုးစေကိုစိုက်ပြိုးလိုက်ရင်ဆံရဆံရအပင်တွေပေါက်ပြီးတော့အပွေးတွေပွင့်ပြီးတော့အသီးတွေပြီးလာတဲ့သဘောတရားစဘာမျိုးစေကိုစိုက်လိုက်ရင်စဘာပင် ပေါက်လာပြီးတော့စဘာသီးနှံတွေပြီးလာမယ်အဲ့ဒါဒီမျိုးအဲ့ဒါဗီဇာနိယမအခေါ်တယ် ပဲ့ပိစားလို့ခေါ်တဲ့ຫນွယ်ပင်များဟာဆက်လိုက်တဲ့ခါကျတော့အဲ့ဒီຫນွယ်ပင်ပဲ့ပိစားပင်ရဲ့ຫນွယ်ဟာအမြောက်ဖက်ကိုပဲသွားတယ်ဒီပြညာကိုမသွားဘူးအဲ့ဒီပက်ပိဇပင်ရဲ့နွယ်သွားနေတဲ့နေရာအညောလေးထိုးပြီးသွားနေတဲ့နေရာမြောက်အရပဲအခြားအရတွေတော့ဘယ်တော့မှမသွားတာဘူး ဒါသူကဗီဇာနိယမှာသဘောနေကြပန်းများဟာပွဲလာပြီဆိုရင်နေဖက်လှဲ့မျက်နှာမူးပြီးတော့နေတာပါပဲအခြားဘက်ကမလှက်ဘူးဒါဗီဇာနိယမှာရသဘောတရားဒါအမှန်သင်ရှားတယ်မာလူဝခေါ်တဲ့မာလောနွယ်ဆိုတာဂွေးတောင်နွယ်ပေါ့အဲ့ဒီဂွေးဂွေးတောင်နွယ်ပင်များဟာပေါက်လာလို့သူဥတည်ပြီးသွားတဲ့နေရာဆိုရင်သစ်ပင်ရှိတဲ့ စစ်ပင်မရှိတဲ့ကွက်လာကြီးဘယ်တော့မှဥတန်းကြီးမသွားတာဘူးအဲ့ဒီငွေတောင်လွယ်များမြေမှာပေါက်ပြီးတော့သူ့အညောင်းလေးသွားနေတဲ့နေရာအဲ့ဒီညောင်းရဲ့အထိတ်မှာဘလောက်ဝေးဝေးစစ်ပင်ရှိတယ်အဲ့စစ်ပင်ရှိတဲ့နေရာကိုသာလင်ဥတန်းပြီးတော့သူသွားတတ်တယ်အဲ့ဒါဗီဇာနိယံပါရသဘောတရားပုံစည်းလေးများမှာအထက်မျက်နှာပုံမျက်နှာဝါမှာအပန်းလေးတွေရှိတယ်မဟုတ်လား အုတ်တိမှာရှိတဲ့အပေါက်ကလေးတွေဘသူကဖောက်ထားပါလိမ့်သူရဲ့ဗီဇနိယမသဘောတိုင်းနေဖြစ်နေတာအဲ့ဒါဗီဇနိယမသဘောလို့ကြံ့ကန်မြတ်မှာလို့ပြတယ်ဒါသူ့မျိုးစေ့ကိုဆိုင်ရသူဆိုင်ရဆိုင်ရပင်တွေပေါက်ပြီးတော့အသီးတွေသီးမယ်အပွင့်တွေပွင့်မယ်အရွက်တွေထွက်လာမယ်ဒီမျိုးစေ့ရဲ့သဘောတရားအတိုင်းကြီးပဲအခြားအခြားအပင်တွေ မျိုးစေ့တစ်ခုပြီးတစ်ခုတစ်ခုတစ်ခုအဲ့ဒီပင်ရနေပြီးတော့အသီးသီးအသီးစိတ်အဲ့ဒီစိတ်ပြန်ပြီးတော့ပင်ပေါက်နောက်ထပ်အသီးသီးပွဲတွေပွဲအတူတူပဲပြောင်းလဲရင်သဘောတရားမရှိဘူးဒီပုံဒီပုံကြီးပဲဖြစ်လာတယ်နှစ်လပြိစိတ်ကဘလောက်ကြာရှိနေစေကမို့ဒီမျိုးစေ့ရသဘောတရားခုပြောလိုက်သဘောတရားသူ့ဟာနဲ့သူဆိုင်ရဆိုင်ရဖြစ်ပေါ်ပြီးတော့နေပြောင်းလဲခြင်းသဘောတရားမရှိဘူးတဲ့နာဘယ်သူကမှဖန်ဆင်းထားတဲ့ဟာမျိုးမဟုတ်ဘူးသူ့သဘောအလျောက် သူ့ဗီဇမျိုးရိုးအလောက်ဖြစ်ပေါ်နေတဲ့သဘောတရားဒါကိုဗီဇနိယမတရားလို့ခေါ်တယ်။နဲ့ဥဒုနိယမဥဒုနိယမသဘောဆိုတာကဖောင်းမိမှုဥဒုသုံးပါရှိတဲ့နေ့ကຫນွေဥဒုမှာအသိသိတဲ့အပင်တွေဟာຫນွေဥဒုရောက်မှပဲအသိသိတယ်။ຫນွေဥဒုမှာပန်းပွဲတဲ့အပင်တွေကလည်းပဲຫນွေဥဒုမှာပဲပွဲတယ်။ခြံဥဒုမှာသူကမသိဘူး။ 6ဥတုမှာပတ်မကွယ်ဘူးဒါဥတုနေရာမှာသဘောဆောက်ဥတုရောက်ရင်သိတဲ့အပင်များလည်းပဲဆောက်ဥတုရောက်တဲ့ခါမှာပဲသိတယ်ဆောက်ဥတုရောက်မှပွဲတဲ့ပန်းတွေကလည်းပဲဆောက်ဥတုမှာပဲပွဲတယ်အခြားဥတုမှာမပွဲဘူးဒါဥတုနေရာမှာရသဘောအဲ့ဒါလို့ຫນွေမုတ်ဆောင်းလို့ခေါ်တဲ့ဥတု၃ပါးမှာသူဆိုင်ရဆိုင်ရဥတုများမှာသိကြပွဲကြတဲ့အသီးတွေအပင်တွေဟာ ဆံရဥတုရောက်တဲ့အခါကျတော့မှနွေဥတုမုတ်ဥတုဆောင်းဥတုသူဥတုရောက်တဲ့အချိန်ကြမှပဲပွင့်ကြသိကြတဲ့သဘောတရားပြီဥတုနိယမယသဘောအဲ့ဒီပင်ဟာလည်းပဲတနိုင်ငံလုံးလုံးမှာဘလောက်ပဲကြွာချနေသကောင်နေနေစေကဘူးတနိုင်ငံလုံးလုံးမှာမြုပ်တွေရွာတွေနယ်တွေမှာဒီပင်တွေဟာလည်းတပြိုင်နဲ့သူဥတုရောက်ရင်ပွေးကြတယ်ပြီးကြတယ်အဲ့ဒါဟာ ဥတုနိယမယသဘောတဲ့ဘသူကမှဖန်ဆင်းတာမျိုးမဟုတ်ဘူးဘသူကမှအမိတ်အာဏာပိတ်ထားတာမျိုးမဟုတ်ပါဘူးတခြားနိုင်ငံတွေမှာလည်းပဲရသူဥတုတူတဲ့နိုင်ငံတွေမှာဆိုရှင်အဲဒါသူဥတုရောက်ရင်သူဥတုတိုင်းပဲပွင့်ချသိကြတာပါပဲရသူဥတုမတူတဲ့နိုင်ငံတွေမှာတော့အခြားနိုင်ကြတော့အသေးသေးရှိမှာပေါ့ရသူဥတုတူတဲ့နိုင်ငံတွေမှာတော့သူ့နိုင်ငံတနိုင်ငံလုံးလုံးမှာဒီဥတုမှာပဲပွင့်ချသိကြတယ် တိုင်ပင်ထားတာလို့မဟုတ်ဒါဥတုနိယမယသဘောလို့ခေါ်တယ်မှတ်သားစရာလိုတယ်နောက်ဓမ္မနိယမသဘောတရားရဲ့ဖြစ်မြဲရွတ်ရဓမ္မတာသဘောဖယားလောင်းတော်ကြီးများပဋိသန္ဓေနေတော်မူတဲ့အခါမှာစကြဝဠာတစ်သောင်းဟာငလျင်လှုပ်တယ်ဘယ်ဖယားလောင်းကြီးပဲဖြစ်ဖြစ် လောကမှာဖရာလောင်းတော်ကြီးများဖြစ်ပေါ်လာပြီဖရာလောင်းတော်ကြီးများပရိသန်တွေနေပြီဆိုရင်အဲ့ဖရာလောင်းတော်များပရိသန်တွေနေတဲ့အချိန်မှာစကြဝဠာတသောင်းမှာငရင်ထုတ်တယ်ငရင်ထုတ်ခြင်းကြောင့်တတ္တဝါတွေထိခိုက်နေနိုင်ခြင်းမရှိဘူးဖရာလောင်းတော်များဖွားမြင်တော်မူတဲ့အခါမှာလည်းဒီအတိုင်းပဲဖရာလောင်းတော်များပရိသန်တွေနေတော်မူတဲ့အခါ ဖရာလောင်းတော်များဖွင့်မြင်တော်မူတဲ့အခါဖရာဖြစ်တော်မူတဲ့အခါဖရာဖြစ်တော်မူပြီးတော့ပထမဦးဆုံးဓမ္မစကြာတရားဟောတော်မူတဲ့အခါမြတ်စွာဘုရားပြိဋိဘံစံဖို့အာယုသင်္ခါရလွတ်တော်မူတဲ့အခါပြိဋိဘံစံတော်မူတဲ့အခါအဲ့ဒီအခါ၆မျိုးမှာစကြဝဠာတသန်းကမင်းရလှုပ်တယ်အဲ့ဒါဓမ္မနိယမလို့ခေါ်တယ် ညမနိယမတရားရဲ့သဘောတရားဘသူကအမိတ်အာနာပေးလို့တကုရှင်မြတ်ကဖန်ဆင်းလို့ဖြစ်တာမျိုးမဟုတ်ဘူးတဲ့အဲ့ဒီခြေ၆ပတ်မှာစัจ java လာတသန်းမှာငရင်လှုပ်တယ်အဲ့ဒီငရင်လှုပ်ချင်းကြောင့်လည်းပဲလူတွေမှာပြဿနာဘာမှမရှိဘူးပျက်စီးရွေခြင်းမရှိဘူးအဲ့ဒါဓမ္မနိယမသဘောသောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်မှာ၅ပါးသီလမြဲတာဒါဓမ္မနိယမရဲ့သဘောအဲငါသောတာပန်ဖြစ်လို့ ငါးပါးသီလမလုံရဲနေလို့မရဘူးလေသူများကဲရဲမယ်ငါးပါးသီလငါလုံအောင်စောက်ထိမှရမယ်ဒီသဘောမဟုတ်ဘူးတတ္တဗာဖြစ်ငါးပါးသီလသူအလိုအလျောက်ပဲမြဲသွားတယ်ဒါဓမ္မနိယမယသဘောတောတဗံဘုဘအရင်မသောဘူးစမ်းစားတဲ့အနေနဲ့ရေနဲ့အရက်နှုတ်ကိုရုပ်ပြီးတော့တိုင်ရလို့လဲပဲရေသာဝမ်းထဲဝင်သွားတယ်အရက်ကဘယ်တော့မှမဝင်ဘူးတဲ့ဓမ္မနိယမယသဘောတရားသဘောရဲ့ဆန့်ကျင်ပုံ ရေကိုရွေ့ပြီးတောက်သွားတာမျိုးမဟုတ်ဘူးရေနဲ့ရွက်ရက်ကိုယုံရုပ်ပြီးတော့တိုက်ကျွေးရေပဲဝင်သွားတယ်အရက်ကတော့မှမဝင်ဘူးအဲ့ဒါဓမ္မနိယမရဲ့သဘောဘုလိုပိဿလောလောလေးနိယမတရားကဘယ်နှပတ်ပြီးသွားရည်လဲသုံးပတ်ပြီးသွားရည် စိတ်တဏိယမသဘောစိတ်ရဲ့သဘောတရားဒါကအဘိဓမ္မာရဲ့သဘောနဲ့ဆက်ဆံပါပြီတရားဆိုတာပုဂ္ဂိုလ်တော့မှန်အလွယ်ပါတယ်စိတ်တဏိယမစိတ်ရဲ့ဖြစ်မြဲရွတ်တယ်မတန်သဘောအဘိဓမ္မာရဲ့သဘောမှာအာယုံတစ်ခုနဲ့တွေးကြုံလာတဲ့အခါမှာဒီအာယုံပေါ်မှာစိတ်ဖြစ်ပုံက18မျိုးရှိတယ်18ချက်ရှိတယ်စိတ်အကျင့်18ချက်ပြီးမှ ဒီဝိတိစိတ်အစဉ်တစ်ခုအရနာသွားတယ်ဆက်ခွနဲ့ချက်မပြီးပဲနဲ့ဘရောမှာဝိတိစိတ်အစဉ်ရရနာခြင်းဖြစ်တာကိုမျက်စိနဲ့မြင်တဲ့အစဉ်ယူပါယူကိုမြင်လိုက်တဲ့အခါမှာစိတ်အစဉ်ရဆက်ခွနဲ့ချက်ဖြစ်တယ်ဆက်ခွနဲ့ချက်ဖြစ်ပြီးမှရနောက်ထပ်အသနောက်ထပ်အသေးပြန်ဖြစ်တခါဆက်ခွနဲ့ချက်ပြီးသွားရင်အရနောက်ထပ်အသေးအသေးအသေးအသေးအသေးဝိတိအစဉ်ရဖြစ်တာဆက်ခွနဲ့ချက်ဆက်ခွနဲ့ချက်ဖြစ်တယ်အဲ့ဆက်ခွနဲ့ချက်ဖြစ်တဲ့အခါမှာ အာယုံကိုတွေးလိုက်ရတဲ့ခါကျတော့တွေးတဲ့အာယုံကိုအကြောက်ပြုပြီးတော့ဆင်ခင်တဲ့စိတ်အရင်ဖြစ်လာတယ်အဲ့ဒါပစ္စတရဝေဇန်စိတ်ဆိုတယ်မျက်စိနဲ့အဆင်ယူပိုင်ကိုမြင်ရင်ဆင်ခင်တဲ့စိတ်ကလေးဖြစ်တယ်အဲ့ဒါပစ္စတရဝေဇန်စိတ်ဘယ်သူကမှအမိတ်ပိတာလည်းမဟုတ်ဘူးသူအလေအလျောက်ဖြစ်ပေါ်လာတဲ့ဘောစာတတမတတတရားသဘောလူတွေကသိခင်မှလည်းသိမှာပေါ့စိတ်အဆင်ဖြစ်ပေါ်လာသလိုလာတယ် ပထမအဦးဆုံးမြင်လိုက်တဲ့ထင်ရှားတဲ့အာယုံကြောင့်ပြုပြီးတော့ပစ္စတရာဝိဇ္ဇန်စိတ်ဆိုတဲ့ဆင်ခြင်တဲ့စိတ်ဖြစ်လိုက်တယ်အဲ့ဒီဆင်ခြင်တဲ့စိတ်နောက်ကသက္ခုဝိညာဉ်စိတ်ဆိုတာမြင်သိစိတ်ဖြစ်ပေါ်လာတယ်အာယုံကိုမြင်မြင်ချက်ချင်းသိသွားတာမျိုးမဟုတ်ဘူးစိတ်စိတ်ကလွန်ပြီးတဲ့ခါကျတော့မှပစ္စတရာဝိဇ္ဇန်စိတ်ကဆင်ခြင်ပြီးမှသက္ခုဝိညာဉ်စိတ်မြင်သိစိတ်ဖြစ်ပေါ်လာတယ်အဲ့ဒီသက္ခုဝိညာဉ်စိတ်ဖြစ်ပြီးနောက် သိထားတဲ့အာယုံကိုလက်ခံတဲ့တံပတိဆိုင်စိတ်ဖြစ်ပေါ်လာတယ်။ဒါဘာပဲလို့လက်ခံလိုက်တာဒါတံပတိဆိုင်စိတ်လို့ခေါ်တယ်။နောက်ဒါဘာပါလေလို့စဉ်းစားဆင်ခြင်တဲ့စိတ်ဒါတန်တိရဏစိတ်လို့ခေါ်တယ်။အဲ့တန်တိရဏစိတ်ဖြစ်ပြီးတဲ့အခါကျကောင်းမကောင်းအာယုံကိုဆုတ်ဖြာတဲ့စိတ်ဝုထောစိတ်ဖြစ်လာတယ်။ကောင်းတယ်မကောင်းဘူးစသည်ဆုတ်ဖြာတဲ့ဝုထောစိတ် အဲ့ဒီဝုထောစိတ်ဖြစ်ပြီးတဲ့ခါကျစိတ်တမျိုးတည်းကနေတော့အဟုံးစိတ်အဟုံးနဲ့စိတ်ခုနှစ်ကြိမ်ဖြစ်လာတဲ့ဇောစိတ်ဖြစ်ပေါ်လာတယ်စိတ်ခုနှစ်ကြိမ်စိတ်တစ်ခုနဲ့ခုနှစ်ကြိမ်ဖြစ်သွားတာအဲ့ဒါဇောစိတ်လို့ခေါ်တယ်အဲ့ဒီဇောစိတ်နောက်ကဇောစိတ်ကိုလိုက်ပြီးတော့နောက်ရောက်ခံပါလာတဲ့ဝုထောစိတ်နှစ်ကြိမ်ဖြစ်တယ်အဲ့ဒါလို့ဒီစိတ်အစဉ်တွေဖြစ်ပုံတာဘယ်သူကမှအမိတ်ပေးတာမျိုးမဟုတ်ဘူးဘယ်သူကမှဖန်ဆင်းတာမျိုးမဟုတ်ဘူးသူစိတ်အစဉ်ဖြစ်ပုံတာ စိတ်တနေရမှာစိတ်ရဲ့ဖြစ်ရုပ်တင်ရဇဓမ္မတာပဲခုဘုန်းကြီးတရားဟောနေတယ်ခုကြားပြီးသားကြားတယ်မလားဒီအစိတ်စဉ်ဟာဖြေလိုက်ဒဝိထိစကောနဲ့ချက်ပြီးသွားလိုက်တခါနောက်ထပ်အသေးပြန်ပေါ်လာလိုက်တခါဖြစ်ပေါ်လိုက်တခါအသေးပြန်ပေါ်လိုက်ဒါဝိထိစိတ်ဘုံဝင်စိတ်နှစ်မျိုးရှိတယ်မသိစိတ်ဆိုတာခုခေတ်မှာစကားအသုံးမရှိတယ်မသိစိတ်ဆိုတာဘုံဝင်စိတ်ကိုခေါ်တယ်ဘုံဝင်စိတ်အဆုံးမှာဝိထိစိတ်ဖြစ်တယ်ဝိထိစိတ်၁၈ချက်ပြီးပြီးရင်ဘုံဝင်စိတ်ဖြစ်ပြီးရင်ဝိထိစိတ်အသေးပြန်ဖြစ် ဝိထိစိတ်ဖြစ်19ချက်ပြီးပြီးပြီးဘဝင်စိတ်ဖြစ်အဲဝိထိစိတ်ရရမှာဘဝင်စိတ်ခံခံသွားတယ်ဝိထိစိတ်ဖြစ်လိုက်ဘဝင်စိတ်ဖြစ်လိုက်ဝိထိစိတ်ဆိုတာသိတဲ့စိတ်ကိုဝိထိစိတ်မသိတဲ့စိတ်ကိုဘဝင်စိတ်အဘဝင်စိတ်ဖြစ်ပုံကိုဘုန်းကြီးတို့ကြားနိုင်ရင်သိသလားမသိဘူးစိတ်ဖြစ်ပုံကအလွန်များတာကိုအလွန်များတော့သိရလားမသိနိုင်ဘူးမျက်စိတိတ်မိတ်ပြီးမှပဲလေဂဒေတသိမ့်မကဖြစ်ပြဲပြီးတော့ထုတ်သွားတယ်စိတ်ထင်မြန်ပုံ ဟိုးအမေရိကန်နေပြီးတော့တယ်လီဖုန်းနဲ့စကားပြောတော့ခုဘာမှပြချင်းချင်းမကြားဘူးလားကြားရမလားဒါပါလေရုပ်အဲ့ဒီရုပ်ထက်စိတ်ကရုပ်တစ်ချက်မှာစိတ်18ချက်ဖြစ်တယ်ဒီရုပ်တစ်ချက်မှာစိတ်ကဘယ်ချက်ဖြစ်တယ်လဲ18ချက်အမေရိကန်ကစကားပြောလိုက်တယ်လီဖုန်းစကားကိုဘာမှပြချင်းကြားရမလားအဲ့ဒီရုပ်တစ်ချက်မှာစိတ်ပေါင်းဘယ်လိုဖြစ်သွားပြီ18ချက်ဖြစ်တယ်ဟောဟောအဲ့တစ်ချက်မှာရုပ်တစ်ချက်မှာ စိတ်ဘယ်နှချက်ဖြစ်လဲ18ချက်18ချက်ပြီးပါပြီစိတ်လက်ထပ်ဘုံဝင်စိတ်ဖြစ်လက်ထပ်ဝိတ္တိအသိပံဖြစ်အဲ့တော့ရုပ်တရားဒီပဲလေအမေရိကနေပြီးတော့စကားပြောလိုက်တဲ့မဟာဘုတ်၄ပါးတွန်းကန်အားနဲ့ရောက်ရှိလာတဲ့ရုပ်ဓာတ်သဘောစီပဲလေဒရုတ်တိလှင်မြန်တယ်ဆိုရင်အဲ့ဒီရုပ်တစ်ချက်မှာစိတ်က18ချက်18ချက်ဖြစ်သွားတယ်ဆိုတော့စိတ်ကဘရုတ်တိလှင်မြန်တယ်အမှန်တန်မြန်တယ်ဟုတ်လားအဲ့တော့ စိတ်နံတရားရလှင်မြန်ပုံကဘလို့ဘလို့နေတယ်ဆိုတာပဲတရားအထုတ်လို့အစစ်အလွန်မြင်လာတဲ့ခါကျတော့မှသဘောပေါက်နားလည်တယ်စိတ်ဖြစ်ပုံလေးရရှေ့စင်းလေးကိုနောက်စိတ်ကမှန်းလိုက်ချုပ်သွားလိုက်အချုပ်လက်စိတ်ကနဲ့နောက်ထပ်ချုပ်သွားလိုက်နှစ်ဆက်သုံးဆက်နှစ်ဆက်သုံးဆက်စိတ်လေးချုပ်ချုပ်ပြောက်သွားတာမြင်ရတယ်စိတ်ရှေ့စိတ်ကိုနောက်စိတ်ကမှန်းလိုက်အရှိစေကလည်းချုပ်သွားလိုက်နောက်စေလည်းချုပ်သွားလိုက်အဲ့ဒီမှန်းတဲ့နောက်စေကလည်းတစ်ခါနောက်ထပ်ချုပ်သွားလိုက်နောက်စေကပြန်မှန်းသွားလိုက်ဒီမှန်းနေတဲ့စေကလေးက နှစ်ချက်သုံးချက်နှစ်ချက်သုံးချက်ဒီစိတ်လေးချုပ်ချုပ်သွားတာကိုကိုယ်တိုင်မြင်ရတယ်ဒါစိတ်လင်မြန်ပုံလေးရုပ်ချုပ်ပုံကလည်းယောဂီကကိုယ်တိုင်မြင်ရတယ်စိတ်ချုပ်ပုံကိုလည်းပဲယောဂီကကိုယ်တိုင်မြင်ရတယ်ဒါသတိပဋ္ဌာန်တရားအထွတ်ခါကြတော့မှဒါလေးကွယ်ကွယ်ပြားပြားဩမျက်စိတိမ်လေးလျှက်တပြတ်တွေ့မှာပဲလေကတိတသိမကဖြစ်ဖြစ်ချုပ်နေတယ်ဆိုတာတဲမှန်ပါကလားလို့လက်ကတည်ပြုနိုင်တယ်ဘုလိုပြီးသား အဲ့ဒါလို့မျက်စိကမြင်တဲ့အခါမှာဖြစ်စေနာကအသံကြားတဲ့အခါမှာဖြစ်စေနှာခေါင်းကအနံ့နာတဲ့အခါမှာဖြစ်စေရှားကအစာစားတဲ့အခါမှာဖြစ်စေခန္ဓာကိုယ်ကတွေ့ကြည့်တဲ့အခါမှာဖြစ်စေဖြစ်တိုင်းဖြစ်တိုင်းဟာရုပ်တစ်ချက်တစ်ချက်နဲ့မှစိတ်16ချက်16ချက် ဖြစ်ဖြစ်ပြီးတော့ချုပ်ပြက်သွားတယ်ဖြေလိုက်ချုပ်လိုက်ဖြေလိုက်ပြဲလိုက်အသစ်ပေါ်လာလိုက်အဟောင်းပြဲသွားလိုက်အဟောင်းပေါ်အဟောင်းပြဲအသစ်ဆက်အဟောင်းပြဲအသစ်ဆက်ဖြေလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်ဖြေလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက် ဒီလိုစိတ်အစဉ်တွေဖြစ်ပြီးတော့ဝိတိစိတ်အစဉ်တွေဖြစ်နေတာသိစိတ်မသိစိတ်စိတ်အစဉ်ဒီလိုဖြစ်နေတဲ့သဘောတရားစိတ်တန်းကြီးရမှာသဘောတရားသူဖြစ်မြဲရွတ်ရတော့တာသဘောပါပဲတကုရှင်မြတ်ကနေပြီးတော့ဖန်ဆင်းလို့ဖြစ်ပေါ်လာတော့စိတ်အစဉ်မဟုတ်အခြားတကုတန်တိရှိတဲ့ပုဂ္ဂိုလ်တွေကအမိတ်အာနာပေးလို့ဖြစ်ပေါ်လာတဲ့သဘောတရားမဟုတ်ဘူးတဲ့အနတ္တသဘောတရားအတ္တတရားမဟုတ်ပါဘူးတဲ့ဘုန်းကြီးတို့ပြောတာအနတ္တတရားတဲ့အဲ့ဒါကိုဘာလို့ခေါ်ပါလဲ စိတ်တနိယမအနတ္တသဘောတရားတွေဖြစ်မြဲရရသဘောတရားဒါလွယ်လွယ်လေးရဲ့နော်ဒါကအဲ့တော့နိယမတရား၅ပါးထဲမှာပါလေဗိဇနိယမမြို့စီရဲ့သဘောဥဒုနိယမဥဒုရဲ့ဖြစ်မြဲရရသဘောဓမ္မနိယမတရားသဘောရဲ့ဖြစ်မြဲရရသဘောစိတ်တနိယမစိတ်ဖြစ်မြဲရရသဘောဘာနိယမကြံတယ်လဲကမ္မနိယမ ကကျေဝန်းတယ်ဒါကြောင့်မို့ကာမနိယမတရားကိုဟောရမယ်ဘုလို့ပြည်သားနှတ်လိုက်အောင်ကာမနိယမကံဆိုတာအလုပ်ပဲကာယကံကိုယ်နဲ့လုပ်တဲ့ကံကတစ်မျိုးဝစီကံနှုတ်နဲ့ပြောတဲ့ကံကတစ်မျိုးမနောကံစိတ်နဲ့စဉ်းစားစိတ်ကိုကြံတွေးတဲ့ကံကတစ်မျိုးကံသုံးမျိုးရှိတယ်လို့ပြည်သားကံတစ်မျိုးကကောင်းတဲ့ကံလည်း ရှိတယ်မကောင်းတဲ့ကံလည်းရှိတယ်ဒီတော့ကောင်းတဲ့ကံအရင်ပြောပြကြစို့ဒါနပြုတယ်ဒီကနေ့ဆောင်းလှူရှင်တွေဖြည့်ရလှူရှင်တွေဒါနပြုတယ်ဒါနပြုတဲ့အခါမှာတိဟိတ်ကံတိဟိတ်ကုသိုလ်တိဟိတ်ဥက္ကဋ္ဌကုသိုလ်ဒွိဟိတ်ကုသိုလ်ဒွိဟိတ်ဥက္ကဋ္ဌကုသိုလ် တိဟိတ်ဩမကကုသိုလ်ဒွိဟိတ်ဩမကကုသိုလ်စသဖြင့်အဘိဓမ္မာသဘောတရားမှာအမျိုးမျိုးရှိတယ်ဒီနေ့ဒါနာပြုတယ်ဒီနေ့သီလဆောက်ကြည့်တယ်ဘုရားပြကစဉ်းစားထားဘူးတိဟိတ်ကုသိုလ်ဆိုတာဟာကုသိုလ်ရဲ့အကျိုးကိုမြင်ပြီးပြုတဲ့ကုသိုလ်ကံမျိုးကိုတိဟိတ်ကုသိုလ်ကံလို့ခေါ်တယ်ဒီလိုဒါနကိုပြုသဖြင့်ကောင်းကျိုးကိုမုတ်ချိုက်ကံရတယ် လူနဲ့နိဗ္ဗာန်ချမ်းသာသုံးမျိုးမြေကြီးလက်ခံမလွဲမုတ်ချိုက်ကံရတယ်လို့ကုသကံပေါ်တဲ့အကြောင်းနဲ့ကုသကံရောက်ဖြစ်ပေါ်လာအကျိုးကိုတကယ်ပြည့်ပြုတဲ့ကုသကံမျိုးကိုတိဟိတ်ကုသကံလို့ခေါ်တယ်။ဘာကြောင့်သူ့ကိုတိဟိတ်ကုသကံလို့ဆိုရတာတုံးဆိုတော့တိဟိတ်တုကတိဟိတ်တုကဆိုတာပါဠိကိုတိဟိတ်လို့သူမြန်ပြန်တိဆိုတာကသုံးခုဟိတ်တုကအကြောင်းတရား အကြောင်းသုံးခုပါသောကုသိုလ်ကံမျိုးတဲ့အကြောင်းသုံးခုကဘာလို့ဆိုတော့အာလောဘအာဒေါသအာမောဟမိမိလှူတဲ့ပစ္စည်းပေါ်မှာတွေ့တာမှုကင်းတာကိုအာလောဘအကြောင်းလို့ခေါ်တယ်အလှူကံပုဂ္ဂိုလ်တွေကိုကြည်ညိုတာကိုမေတ္တာတရားကိုအာဒေါသလို့ခေါ်တယ်ကြည်ညိုတဲ့မေတ္တာတရားကိုအာဒေါသလို့ခေါ်တယ် မိမိပြုတဲ့ကံကိုသဘောပေါက်နားလည်တာကိုအမောဟပညာလို့ခေါ်တယ်။ဘယ်နှမျိုးပါပါလဲ။၃မျိုး။ဥတ္တပြုတာကိုသိရကြည့်တယ်။မိမိလှူတဲ့ပစ္စည်းပေါ်မှာ တွေ့တာမှုကင်းတာအလောဘအကြောင်း။တွေ့တာနေတဲ့လောဘရှိရင်လှူလို့ဖြစ်ပါမလား။မဖြစ်ဘူး။တွေ့တာမှုကင်းမှာပဲလှူဖြစ်တယ်မို့လား။လှူဖြစ်တယ်။အတွေ့တာမှုကင်းတဲ့ဟာကိုအလောဘ အလှကံပုဂ္ဂိုလ်တွေကြီးညိုတာကိုလှူတဲ့ဟာကိုစားစေခြင်းတဲ့ဝတ်စေခြင်းတဲ့ကြီးညိုတဲ့မေတ္တာတရားကိုအာဒေါသလို့ခေါ်တယ်။ငါပြုတဲ့ကုသိုလ်ကံလူနာနိဗ္ဗာန်ချမ်းသာသုံးမျိုးမြေကြီးလက်ကမလွဲရရမည်လို့ဒီလိုသိတဲ့ဉာဏ်ကိုဘာလို့ခေါ်လဲအာမောဟအဲ့ဒီအကြံသုံးပါးပြီးဆုံးပြီးတော့လုပ်တဲ့ကုသိုလ်မျိုးကိုတိဟိကုသိုလ်ကံလို့ခေါ်တယ် အဲ့ဒီတေကုတုကံမှာမှဥက္ကဋ္ဌဆိုတာတေရဥက္ကဋ္ဌဖြစ်ပေါ်လာတယ်ဥက္ကဋ္ဌဆိုတာအမြန်စားဘလို့အမြန်စားဖြစ်တာတုံးဆိုတော့ကိုပြုတဲ့ဒါနာကုတုကံမှာကုတုအပေါ်မှာထက်ထက်သန်းသန်းရွှင်ရွှင်လန်းလန်းဝမ်းမြောက်ဝမ်းသာကုသိုလ်မပြုမိကလည်းပဲဒီဝမ်းမြောက်ဝမ်းသာဖြစ်နေတဲ့ဘယ်ချိန်ဘယ်ခါကာလမှာတို့ဒီလိုကုသိုလ်ပြုမယ်လို့ဝမ်းမြောက်ဝမ်းသာဖြစ်နေတယ်ကုသိုလ်ပြုစေမှလည်းပဲဝမ်းမြောက်ဝမ်းသာထက်ထက်မြက်မြက်ဖြစ်တယ် ကုသိုလ်ပြုပြီးတဲ့နောက်မှာလည်းပဲတို့ကုသိုလ်ပြုရပြီလို့ဝမ်းမြောက်ဝမ်းသာထက်ထက်မြင့်မြတ်ဖြစ်တဲ့ကုသိုလ်ကံဟာဝမ်းမြောက်ဝမ်းသာထက်ထက်မြင့်မြတ်ဖြစ်သွားရင်အဲ့ဒီအကုသိုလ်ဟာဥက္ကဋ္ဌဖြစ်သွားတယ်အမြန်စားပေါက်လိုက်တော့တိဟိဥက္ကဋ္ဌကုသိုလ်ကံအလောဘလည်းပါမယ်အဒေါသလည်းပါမယ်အမောဟလည်းပါမယ်ဝမ်းမြောက်ဝမ်းသာထက်ထက်မြင့်မြတ်ရှင်ရှင်လန်းလန်း လဲပြုမဲ့ဆိုရင်ဒီကုသိုလ်ဘာလို့ခေါ်မလဲတိဟိတ်ဥက္ကဋ္ဌကုသိုလ်ကံလို့ခေါ်တယ်တိဥက္ကဋ္ဌကုသိုလ်ကံကဖြစ်ရဘဝမှာတိဟိတ်ပြိဿန်တွေကျုပ်ကိုပေးတယ်တိဟိတ်ပြိဿန်တွေကျုပ်ဆိုတော့တိဟိတ်ကုသိုလ်ကဖြစ်စေတဲ့တိဟိတ်ကုသိုလ်ခုနပြောတဲ့အလောဘအာဒေါသအမောဟသုံးပါးပါတဲ့ပဋိကံတွေမျိုးစိတ်ဘဝစိတ်မှာသွားဖြစ်ရတယ်အဲ့ဒီတိဟိတ်မျိုးစိတ်ပါသူမှတရားအားထုတ်လို့ဇံမက်ဖို့တရားဆိုတာရတယ် ဒူအိတ်ဖြစ်သွားပြီဆိုရင်တော့ဖြစ်မရဘူးဖယားနာတွေးလဲတရားမရဘူးဖယားတရားဘလုံးပဲဟောဟောနာကြရုံကုသိုလ်ဖြစ်ရုံပဲတရားထုမရဘူးဒူအိတ်ပုဂ္ဂိုလ်များတရားဘလောက်ပဲအထုအထုဇံမဲ့ဖို့တရားဘတော့မှပေါ်မလာတတ်ဘူးရိုးရိုးတမာတိဖြစ်ရုံလေးနဲ့ပဲအဆက်ပြပြီးတော့ရရသွားတယ်တကက်ကိုထွင်းဖောင်တဲ့အသိဉာဏ်တရားတွေပေါ်မလာဘူးဒူအိတ်ပုဂ္ဂိုလ်ကတိဟိပုဂ္ဂိုလ်ကတော့ဖြစ်သူ့ချိန်ကြရင် သမာဓိဝိပဿနာဉာဏ်တွေပေါ်ပြီးတော့မဉ္ဇဉ်ဘုံဉာဏ်တရားကုတော့တက်သွားတာပါပဲဖះနဲ့တွေ့တဲ့ခါမှလည်းပဲတရားထုတရားမြတ်တထိုင်တက်ရသွားတာပါပဲဒါတိဟိပိတန်တွေရှိသူမှဉာဏ်ပါတဲ့အမောဟဆိုတဲ့ဉာဏ်သူကအဓိကပဲဒါကတိဟိကုသိုလ်ဖြစ်ပုံကုသိုလ်ရဲ့အကျိုးကိုနားမလဲပဲနဲ့အဲသူများတွေကလာလှူခံလို့လှူလိုက်ရတာမျိုးကိုဒါဒုဟိကုသိုလ်လို့ခေါ်တယ်ဉာဏ်မပါပဲနဲ့ဉာဏ်မပါပဲနဲ့ ကဲသူမြတ်ကကြံသွားရသူဟဲ့ခေါ်တော့လိုက်လာတယ်ဥပ္ပိုလ်တရင်သီလဆောက်တည်ကြသူဟဲ့ခေါ်တော့လိုက်လာတယ်အဲလှူကြဟဲ့တန်းကြဟဲ့လို့ပြောတော့လှူတယ်စိတ်မပါလှဘူးအဲ့ဒီမျိုးကိုဒွေဟိကုသိုလ်လို့ခေါ်တယ်အလောဘနဲ့အဒေါသတော့ပါပါရဲ့အမောဟဉာဏ်ကမပါဘူးကုသိုလ်အကျိုးကသူနားမလဲဘူးခလေးလေးတွေလှူသလိုခလေးလေးတွေကိုယ့်အိမ်ကိုဆွမ်းခံကြွားလာတယ်လာတဲ့ဘုန်းကြီးတွေ ကဲသာသာလေးငါးမြင်းလေးကဲဖို့ဖို့ဆွန့်လူသားလိုက်ဒါမဟုတ်လူသားသွားလူခိုင်းတော့ကလေးလာလှူတယ်မဟုတ်လားဒီကလေးလေးတဲ့နိဗ္ဗာန်ဆိုပြောသူနားလဲသလားနားမယ်အဲ့လိုကလေးလေးတွေလှူတဲ့လှူမျိုးလို့ညံမပါပဲနဲ့လှူတဲ့ကုသိုလ်မျိုးပြုတဲ့ကုသိုလ်မျိုးကိုဒွေဟေကုသိုလ်လို့ခေါ်တယ်နိဗ္ဗာန်မရဘူးလူဘဝနန်းဘဝမှာတော့သူဖြစ်နိုင်တယ်နိဗ္ဗာန်ကိုမရဘူးဒါနိဗ္ဗာန်ရတယ်ဆိုတာဘာကအကြောင်းခံလာလဲကိုပြုတဲ့ကုသိုလ်ကံကအကြောင်းခံတယ်ဘုလိုပြိဿ ဒါရင်မို့နိဗ္ဗာန်မဲ့ဖို့အိဒံမေပုံညာအသောခေဝံတို့တရားတွေဟောပြောပြီးတော့ညွှန်ကြားနေတာတိုက်တွန်းနှုတ်ဆော်နေတာအကြောင်းပဲမဟုတ်ဘူးဘုရားပိသတိဟိကုသိုလ်ဖြစ်အောင်တိဥက္ကဋကုသိုလ်ဖြစ်အောင်ဒါညွှန်ကြားနေတာတိုက်တွန်းနေတာပြောနေတာဆုံးနေတာတွေအဲ့တော့ကုသိုလ်ပြုရခြင်းအတူတူဖြစ်ပါလျက်နဲ့တရားကတိဟိကုသိုလ်ကံဖြစ်တယ်တရားကတိဟိဥက္ကဋကုသိုလ်ကံဖြစ်တယ်တရားကဒုဟိကုသိုလ်ဖြစ်ပါတယ်ဆိုတော့ခြားနားချက်မရှိပဲဘူးလား အဲကုသိုလ်ပြုသူရဲ့စိတ်စေတနာပေါ်မှာတည်ပြီးပြီးတော့ဒီကံတွေပြောင်းလဲသွားဆိုတာဒါဒါထင်ရှားပဲဘူးလားထင်ရှားသွားတယ်စိတ်ပေါ်မှာကုသိုလ်ပြုသူရဲ့စိတ်ကိုအကြောင်းခံပြီးတော့ကံတွေအမျိုးမျိုး ပြောင်းသွားတယ်ဒါကြောင့်တမိဝန်တွဲတမိဝန်တွဲထွက်လာတဲ့သာသမီတွေဖြစ်ဖြစ်ပညာတော်လည်းပဲစုကြုံနေမြင့်ဆင်းရဲချမ်းသာတယ်ဒီလိုချမ်းသာချက်မရှိဘူးလားရှိတယ်ဒါဘာရောက်ချမ်းဘာရောက်ချမ်းသာပါလဲကံပြုစဉ်က တူမှမတူပဲပဲတချို့ကအစင်းရတူကချမ်းသာလိုက်တာကြည်ကြည်တက်ချမ်းသာလိုက်တာတချို့ကတနေ့လုံးတနန်းစားလူရှိတယ်မဟုတ်လားဒါကံပြုစဉ်ကချမ်းသာချက်သဘောဘုန်းတို့ပိဿနားလည်ထားရတယ်ဒါနာကုသိုလ်ပြုတဲ့အခါမှာလည်းပဲအဲထက်ထက်သန်းသန်းဝမ်းမြောက်ဝမ်းသာပြုရတယ်သီလကုသိုလ်ဆောင်တည်တဲ့အခါမှာလည်းပဲထက်ထက်သန်းသန်းဝမ်းမြောက်ဝမ်းသာပြုရတယ်ဘာဝနာကုသိုလ်ပြုတဲ့အခါမှာလည်းပဲထက်ထက်သန်းသန်းဝမ်းမြောက်ဝမ်းသာပြုရတယ်ပြုရင်အဲ့ဒီကုသိုလ်ကဟာ တိဟိကုသိုလ်ကံလည်းဖြစ်မယ်တိဟိဥက္ကဋ္ဌကုသိုလ်ကံလည်းဖြစ်မယ်တဲ့ကိုယ်စိတ်ကလေးကိုပြုတ်ပြင်ပြီးတော့ထားရတယ်စိတ်စိတ်ကလေးကိုအသိဉာဏ်ရှင်ပြီးတော့ပြုတ်ပြင်ပြီးတော့ဝမ်းမြောက်ဝမ်းသာလှူလိုက်ရင်တိလာဆောက်တည်လိုက်ရင်ဘာဖြစ်သွားမလဲတိဟိဥက္ကဋ္ဌကုသိုလ်ကံဖြစ်ပြီဖြစ်လျာဘဝမှာအထက်တန်းစားလူနှံ့ဖြစ်ပြီးတော့တန်တရားမှာမျက်နှာပန်းလှလှနဲ့กินလျာပြီးနိဗ္ဗာန်ကိုဝင်သွားရမယ်ပုဂ္ဂိုလ်တွေဘုန်းတော်ပိဿဒါကုသိုလ်ရေးနဲ့ဆက်ဆက်ပြီးတော့လွယ်တယ်မှန်ရတာနော်ဒါကုသိုလ်ရေး လွယ်လွယ်လေးပဲမဟုတ်ဘူးလားစေတနာကံဆိုတာကြားဟုတ်တယ်မဟုတ်လားစေတနာကံစေတနာကိုကံလို့ခေါ်တယ်လှူခင်တန်းခင်တဲ့စိတ်အရင်ဖြစ်လာတယ်မဟုတ်လားအဲကဆော့တွေးခင်တယ်ဝါစုံသင်္ကန်းလှူခင်တယ်ကထိန်သင်္ကန်းလှူခင်တယ်တန်ဃာတော်ဆွန့်ကြွေးခင်တယ်ကြောင်းလှူခင်တယ်ဖះလှူခင်တယ်စိတ်အရင်ဖြစ်လာတယ်မဟုတ်လားစိတ်ထက်ကရင်ဖြစ်냐တော့လဲပဲအလှူကမဖြစ်သေးဘူး ပထမဦးဆုံးဘာဖြစ်လာသလဲစေတနာလေးဖြစ်လာတယ်စေတနာကိုယ်စေတနာဖြစ်လာတဲ့အတိုင်းပဲဝါစုသင်္ကန်းလှူဖြစ်သွားပြီကထိန်သင်္ကန်းလှူဖြစ်သွားပြီကြောင်းဆောက်လှူဒန်းဖြစ်သွားပြီကံဖြစ်သွားပြီစေတနာကနေဘာပြောင်းသွားပါလိကံပြောင်းသွားတယ်အဲ့ဒီနှစ်ချက်မှာသိရကြည့်တယ်စေတနာအခိုက်မှပြုပြင်လို့ရတယ်ကံဖြစ်သွားရင်ပြုပြင်လို့မရတော့ဘူးဘုန်းကြီးကစေတနာအခိုက်မှပြုပြင်လို့ရတယ်နော် ကဲဝါဆိုသင်္ကန်းလှူချင်တယ်တကဖြစ်ပြီနော်ကဲဝါဆိုသင်္ကန်းမပြောနဲ့အခုကထေသင်္ကန်းတွေ့ရသို့ကထေသင်္ကန်းလှူချင်တယ်ဖြစ်လာပြီဟုတ်တယ်မလားဝါဆိုသင်္ကန်းလှူပြီးကထေသင်္ကန်းလှူကထေသင်္ကန်းကသင်္ကန်းဆိုတာလည်းပဲအချော့အကျန်လူတွေဝတ်တဲ့အောင်နဲ့တူတူပဲအခုဆိုရှင်အညာဆုံးစီဝတိသင်္ကန်းက3500လေးတယ်လုံးတယ်ပေးရတယ်တော်တော်လေးကောင်းရင်9000 7000လောက်ပေးရတယ်နားလည်နော်ကဲငါ9000တန်သင်္ကန်းလှူမယ်လို့ စေတနာရင်ဖြစ်လာတယ်နော်ဖြစ်လာတော့ခုနှစ်ထောင်ဆိုတော့မြန်လွန်သွားပြီဟောသုံးတောင်တန်ဆိုလဲတော့သိပြီထင်ပါရဲ့လို့စေတနာသူဘာလုပ်လဲပြင်လိုက်ပြီနော်သုံးတောင်လဲမြတယ်ထင်တယ်အဲရက်ပေါ်ပလင်သင်္ကန်းဆိုရှင်1500ပြောတယ်အဲ့ဒီရက်သင်္ကန်းပဲလှူတော့မယ်စိတ်ထုတ်ထားပြီးတော့ရက်သင်္ကန်းသွားပါပြီသူလှူလိုက်ပြီဘယ်အနေသူဆင်းလာပါလဲ ခုနှစ်ထောင်လေးဆက်လိုက်လိုက်တာဘယ်မှာသွားရတော့ဖြစ်လဲ1500မှာသွားပြီးသွားတယ်စေတနာနော်တဖြည်းဖြည်းတဖြည်းဖြည်းပြောင်းဆင်းလာတာမဟုတ်လားစေတနာအခိုက်မှသူပြောင်းလာတယ်မဟုတ်လားစေတနာဖြည်းဖြည်း1500တာစေတနာသူလှူပြီးကံပြန်သွားရမဟုတ်လားကံပြန်သွားရဆိုတာပြင်လို့ရသေးလားမရတော့ဘူးဘယ်အခိုက်မှပြင်လို့ရတယ်လဲစေတနာခိုက်မှပြင်လို့ရတယ်ဒီစေတနာဘာဖြစ်လို့ဒီလိုပြောင်းပြီးလာပါတော့အသိဉာဏ်ပညာသရတရားဘာဖြစ်သွားလဲရော့လို့လာတော့ဘာဖြစ်သွားသူ ပြောင်းလာတယ်ဒီသဘောတရားမျိုးမရှိဘူးလားအေးဒါကအဲဆရာတော်ကပစ္စည်းအကောင်းကိုလှူဆူစေခြင်းလို့ဟောတာမျိုးမဟုတ်ဘူးနော်စေတနာရဲ့ဖြစ်ပုံကံရဲ့ဖြစ်ပုံကိုပြောပြတယ်စေတနာအခိုင်းမှာပြုပြင်လိုကပြုပြင်လို့ရသိသည်ကံဖြစ်သွားရင်ပြုပြင်လို့မရတော့ဘူးကဲခုနှစ်ထောင်နာစင်ကလှူလိုက်ပြီသူစေတနာရှိတဲ့အတိုင်းလှူပြီးပြီလှူပြီးမှငါလှူလိုက်တာမှားသွားပြီလို့ကုံများသွားပြီလို့ဒီလိုပြင်လိုက်ရင်ဘာဖြစ်သွားပြီဘာဖြစ်သွားပြီ ကံဘာယောဂပြီးအာနေသွားပြီနားလည်ဟုတ်လားအာနေသွားပြီအဲငါလူတက်များသွားပြီခုနှစ်ထောင်များသွားပြီအဲ1500တာသင်္ကန်းဆိုရင်သုံးလေးဆိုလှူနိုင်မှာပေါ့ကိုကခုနှစ်ထောင်တာဆိုတော့တစုံတည်းနဲ့ငါတပတ်နဲ့လှူတယ်ငါများသွားပြီဟောငါပိဿံအာနေသွားပြီတော့ကိုလူပြီးတဲ့နောက်မှာဘာဖြစ်သွားလဲစိတ်ကသရတရားပို့သွားသလားရောလာသလားရောလာတော့ဘာကံဖြစ်သွားပြီ ကုသိုလ်ကံအာနေသွားတဲ့ကံဖြစ်ပြီ ကျုပ်ပြတဲ့ခါကျသူ့ကိုဘယ်လိုပေးမလဲအာကောင်းတို့ကကံတို့လည်းကျုပ်ပေးမယ်နောက်ပိုင်းမှာအာနဲ့တဲ့ကံကျုပ်ပေးသွားမယ်ချမ်းသာတယ်ညကဓမ္မမိလောင်တဲ့ကိုယ်အိမ်ပါသွားတာပါပဲပါသွားတယ်အိမ်ပါကိုယ်အိမ်ပါသွားတယ်တချို့အိမ်တွေပါသလားမပါဘူးဒါကဘာပြောလဲစိတ်တဏ္ဍနဲ့ကံဟန်တပြေးတည်းညီပြီးတော့ကံပြုတ်ခဲ့တဲ့ကံတွေပါလို့သူများအိမ်တွေမိလောင်သွားကြတယ်ကိုယ်အိမ်မိလောင်ရမှာမပါဘူးသူများအိမ်တွေရေမြောရပါ냐ဆိုတဲ့ကိုယ်အိမ်ရေမြောရမှာမပါဘူး သဘောပေါက်တယ်မဟုတ်လားအဲ့ဒါဘာရောက်လဲကိုပြုတ်ခဲ့တဲ့ကံဤချမ်းသာခြင်းပဲဘုလို့ပိဿနားလည်တယ်နော်ဒါကြောင့်စေတနာကိုကံလို့ဆိုကြဆိုလဲပဲစေတနာအခိုက်မှာ ပြင်လို့ရသည် ပြုလို့ရသည်ကံဖြစ်သွားရင် ပြုလို့ပြင်လို့မရတော့ကံပြီးမြောက်သွားပြီကံဖြစ်ပြီးမှစေတနာသရာတရားနောက်ပိုင်းမှာပြဲသွားရင်ပရစေနာပြဲသွားရင်နောက်ဘဝကတအကျုပ်ပြတဲ့ခါကြတော့လဲပဲ ဘဝအကျုပ်ပေးဖို့မဖြောက်ဖြူပထမစေတနာပုပ္ပစေတနာလောက်မှာထက်မှန်ပြီးတော့ပြောရတဲ့ကုသိုလ်ဟာပထမအရွယ်မှာကျုပ်ပေးတယ်မုံစားစေတနာမှာထက်မှန်ပြီးပြုတဲ့ကုသိုလ်ဟာအလယ်ပိုင်းဘဝမှာကျုပ်ပေးတယ်ပရစေတနာမှာထက်မှန်ပြီးပြုတဲ့ကုသိုလ်ဟာအဆုံးပိုင်းချမ်းသာသာသမီချမ်းသာတယ်မို့လား။အဲစီးပွားတွေဆွေးထုံးသွားတာသာသမီတွေဆင်းရဲသွားတယ်မို့လား။ ဒါဒါဘာဒါလောကမှာဒါဖြစ်ပဲဘူးလားဟေးပုပ္ပံမုံဇံပရမလှူမီရှိပုပ္ပလှူစဲမုံဇံလှူပြီးတဲ့နောက်ထက်တာပရအဲ့ဒီသုတ်ခုမှာစေတနာရဲ့အနေအမြင့်အလျှော့အတင်းကို လိုက်ပြီးတော့ဘဝသံတရားမှာလည်းပဲအနေအမြင့်အလျှော့အတင်းလို့ပြီးတော့ကျုပ်ပေးတယ်ဘုရားပိဿဟိုးတော့ရမှာနေတော့ဆင်းဆင်းရဲရဲကံကတိုက်တွန်းလိုက်တော့မြို့ပေါ်ကိုတက်လိုက်တယ်မြို့ပေါ်ရောက်လာတယ် တနေ့လုံးတနက်စနာပဲလဲလုံးလက်စနာပဲနေနေနဲ့ရောင်ကြီးမိတ်ဆွေတငယ်ချင်းကောင်းကောင်းမွန်မွန်နဲ့အဖော်ကောင်းနေတဲ့ရောက်တာခါကျတဖြည်းဖြည်းလုပ်ငန်းတွေတွင်ကျယ်လာပြီးတော့ချမ်းသာတာပုဂ္ဂိုလ်တွေမရှိဘူးလားရှိတယ်မို့လားတော့မှနေတော့ဆင်းဆင်းရဲရဲပဲမို့လားမြုပ်ရောက်တော့အကျုပ်ပုဂ္ဂိုလ်အခွင့်လန်းတွေကကံကဟဲ့နေသင်တော့မှမနေနဲ့သင်မကံဒီမြတ်ကြီးပါလာခဲ့တယ်ကံကမတိုက်တွန်းတော့လဲတိုက်တွန်းတဲ့ကဲသို့မပြောတော့လဲပြောတဲ့ကဲသို့ဆင်းဆင်းရဲရဲနဲ့တော့မှနေရတော့တောင်းတယ်မဟုတ်မှနေရ ကြောင်ကြောင်ထက်မှာအကံကတိုက်တွန်းလာတာနဲ့အကြောင်းညင်ညွန့်ပြီးတော့လူတယောက်တယောက်ကိုအကြောင်းညင်ညွန့်အဖော်ပြုပြီးတော့ကိုမျိုးပေါ်ရောက်လာလဲလုံးလဲဆနေပြီးတော့အဖော်ကောင်းမိတ်ဆွေကောင်းများနဲ့တွေ့ရတဲ့အခါကျတော့သူတို့ရဲ့အကူအညီရပြီးတော့အလုံးငန်းကင်ကန်းတွေအောင်မြင်လာတော့တထိတ်ပြသပုဂ္ဂိုလ်မရှိဘူးလားဒါဘာကတိုက်တွန်းလာပါလေကံကကုသိုလ်ကံကတိုက်တွန်းလာတာပဲမဟုတ်လားဒါသဘောပေါက်တယ်နော်ဒါကြောင့်ကုသိုလ်ပြုရင်နောက်မဆုံးနဲ့ ကုံဆုပ်ကိုမိမိပထမဆုပ်ဖြတ်ချက်ချတဲ့အတိုင်းကိုစိတ်ကိုမပြေဘဲနဲ့တသွေးမတိမ်ပြုနိုင်အကောင်းဆုံးပဲဘုလိုပိဿအယောကနေပြီးတော့ထက်တုတ်လာတာကတော့ဖြင့်ပလာလွန်လာပြီခုန1500တာသင်္ကန်းတွေက3000တာလှူမယ်ဆိုတော့သင်္ကန်းဘာပြန်သွားပြီတိုးလာပြီ3000တာနဲ့9000တာလှူမယ်ဆိုရင်ဘာပြန်သွားပြီတိုးပြီးတော့လာပြီဒါကတော့ပြောစရာမရှိတော့ဘူးစေတနာကိုကဘာဖြစ်လဲသူကတစ်ဆက်တစ်ဆက်ဘာဖြစ်ရလဲ မြင့်မြင့်တက်လာတယ်မဟုတ်လားကံလည်းပါဘာဖြစ်လာလဲမြင့်မြင့်တက်လာတယ်မဟုတ်လားအဲ့ဒါကံကျုပ်ပိပုံလေးသဘောတရားလောကမှာဒါအတထင်ရှားတယ်အတထင်ရှားတယ်ဘုန်းကြီးအင်္ဂလန်မှာနေတော့လီဗာပူးမြို့မှာအရင်ကဒီကုပ္ပဏီမှာတမျက်စိလှဲတဲ့ဂလာကြီးဒီကုပ္ပဏီပိုက်တစ်ထစ်ကြီးဖြစ်သွားတာအဲဘုန်းကြီးလိုက်ပြားတယ်ဒီကပိုင်းတွေကအရှင်ဘုရားကိုလူထုလူဆန်းတို့လိုက်ပြားမယ်ဗျာဆိုတော့လိုက်ပြားတော့ရှင်ဘုရားဒီဂလာကြီးဟာ ဒီကုမ္ပဏီမှာတမျက်စိလက်သမားဘုရားလေနောက်တော့ငွေကြေးစုမှုသွားတဲ့ဒီဒီကုမ္ပဏီတိုက်ကြီးကိုသူဝယ်ပြီးတော့သူ့ကုမ္ပဏီဖြစ်သွားတယ်ဗျာတမျက်စိလက်သမားဘာဖြစ်သွားလဲကုမ္ပဏီပိုင်တစ်ထည့်ကြီးဖြစ်သွားတယ်ဒါမသိဆန်းဘူးလားတော့သူဘယ်သူကကျုပ်ပေးလိုက်ပါလေကဲနော်ယုတ်ကြည်စံယုတ်ကြည်နိုင်စရာကိုပဲမရှိဘူးတမျက်စိလက်သမားနေပြီးတော့တစ်ထည့်ကြီးဖြစ်သွားတာဒါရှိတယ်မဟုတ်ဘူးလားဒါပါပါလေကံကဒါညာကသူမပါဘူးလားအေးအာလောဘအာဒေါသအာမောဟဆိုတဲ့ အကြောင်းသုံးပါးညင်ညွတ်ပြီးတော့ပြုလာခဲ့တဲ့ကုသိုလ်ကံတွေဟာတိကေကုသလည်းဖြစ်မယ်ဥက္ကဋ္ဌကုသလည်းဖြစ်မယ်ဆိုရင်ဘဝတန်တရားမှာမျက်နှာပန်းလှလှတဲ့တန်တရားတန်တရားထက်မှာကျင်လဲပြီးနောက်ဆုံးဘဝမှာနိဗ္ဗာန်ကိုမြင်ဖို့ပြုရဟန္တာဖြစ်ပြီးတော့နိဗ္ဗာန်ဝင်ကုန်တယ်ဘုရားပြသကုသိုလ်ပြောတဲ့အခါမှာမပြင်းနဲ့ပြင်းရင်တော့ဖြင်းပြီနော်အတဝါတင်းလို့တိုက်တွန်းလာတာပဲမဟုတ်လားဟောတခုတလားပဲကြာတော့ရဲ့တရားထိုင်ကြဟဲ့တရားထိုင်ကြဟဲ့အကြောင်းရရခတရားထိုင်ကြဟဲ့တိုက်တွန်းနေရတယ် ဘုန်းကြီးကပန်းနေဆိုတော့ကိုကတိုက်တွန်းနေရတာပေါ့ဒါကုသိုလ်ကဖြစ်ပုံလေနော်ကဲအကုသိုလ်ကဖြစ်ပုံသွားကြစို့ကိုပြုထားတဲ့ကံတစ်ခုကကံပြုသူကိုပဲအကျိုးပေးတယ်တခြားပုဂ္ဂိုလ်အကျိုးမပေးပါဘူးနော်လွှဲလို့ဖြောင်လို့မရခုနကတော်သားကြီးမျိုးဟာတစ်ထိပ်ပြသွားတယ်မဟုတ်လားတော်သားကြီးမျိုးကတစ်ထိပ်ပြသွားတယ်တမျက်စိလက်သမားနဲ့ကိုပဏိပိုင်တစ်ထိပ်ပြသွားတယ်ကုသကလွှဲလို့ရတယ်လားအဲကုသကသူ့အချိန်ကြာတော့အကျိုးမပေးပဲဘူးလား အေးအဲ့သဘောတရားအတိုင်းပဲအကုတုကံကြောင့်သွားရစို့အကုတုကံလည်းဒီတိုင်းပဲဝန်လေတလုံးဝါဖို့ခါလေတကွင်းလှဖို့ကြောင့်ခံပြီးတော့အကုသိုလ်ဒုစရိုက်တရားတွေပဲအသက်မွေးဝမ်းကြောင်းဖြစ်တဲ့ပုဂ္ဂိုလ်တွေလောက်ကမရှိပေဘူးလားရှိတယ်သူလည်းပဲသူပြတဲ့အကုသိုလ်ကသူအကျုံးမပေးပေဘူးလားကျုပ်ပြလိုက်မယ်ဗောဒီနေ့နာအန္တလေကေနသမုဒ္ဓမိစေနာပပတနံဝိဝါရပဝိသ နဝိသေတေသောသကတိပရိသောယထာတိတောမုစ္စယပါပကမ္မာအန္တလိခေကောင်းကင်ပြင်၌ထိတော်ပြီတည်သောသူသည်လေပါပကမ္မာမကောင်းမှုအကုသိုလ်ကျူးပေခြင်းမှနာမုတ်စေယမလွန်မြောက်နိုင်သည်သာလင်သည်သမုဒ္ဓမင်းစေသမုဒ္ဒယလည်း၌ထိတော်ပြီတည်သောသူသည်လေပါပကမ္မာမကောင်းမှုအကုသိုလ်ကအကျူးပေခြင်းမှနာမုတ်စေယမလွန်မြောက်နိုင်သည်သာလင်သည် ပပတနာဝိဝါရံပဝိသတောင်ကောင်းတွင်းတော်ဝင်၍ထိတော်ပီတိတော်သူသည်လေပါပကမ္မမကောင်းမှုအကုသိုလ်ကံကျုပ်ပဲကြည်မှအနာမုတ်စေယမလွန်မြောက်နေသည်သာလင်သည်ယထအကျင်ရ၌ထိတော်တည်တော်ပုဂ္ဂိုလ်သည်ပါပကမ္မမကောင်းမှုအကုသိုလ်ကံကျုပ်ပဲကြည်မှမုတ်စေယလွန်မြောက်လေရ၏သောသကတိပတိသောထိုသို့သို့သောအယဒေသမြို့သည်နာဝိဇတိလောကမှာမရှိနိုင်သည်သာလင်သည်ဘုန်းတော်ပေးစား ကုသိုလ်ပဲပြအကုသိုလ်ပဲကျိုးပေးပုံလေးရပြည့်လို့မလောပါဘူးကုသိုလ်ကျိုးပေးတဲ့ခံရလည်းပဲပြည့်လို့မလောပါဘူးအချိန်ကြာတော့ပြည့်လိမ့်မယ်ကိုအကုသိုလ်ကပြောကြတယ်ဟိုးကောင်းကင်ဘုံမှာသွားနေညာတော့လေအကုသိုလ်ကကျိုးပေးဖို့အလှကြတော့ကျိုးမပေးဘူးလားဒီလောက်ကျေဝန်းတဲ့ကောင်းကင်ကြီးလေရင်မြန်ကြီးတွေတိုက်ပြီးတော့သိကြတာမရှိပေဘူးလားဟမ်ဘာမှသိပင်ဝါပင်ဘာမှမရှိအမတန်ကျင်ဝန်းလာတယ်ဟိုးကောင်းကင်ကြီးပေါ်မှာဟောလေရင်မြန်တွေတိုက်မိခိုက်မိပြီးတော့ပြက်ကြပြီးသိရတယ် ဆက်ချုပ်ရင်ပြဲပြီးတော့လေရင်ပြန်နေပြဲပြီးတော့ခဏခဏပြည့်စည်ရတာဒါတွေကကြားပဲဘူးလားဩဒါဘုသူပြုထားတဲ့ကံပါလေကိုပြုထားတဲ့ကံပဲနော်လေရင်ပြန်ရည်တဲ့ကောင်ငေဝဆက်ချော်ရင်ပြီးတော့ပြက်ကြပြီးတော့သေသွားရတယ်တချို့ပုဂ္ဂိုလ်တွေကလည်းပဲဆက်ချော်ရင်ညတော့လည်းအသက်မသေးပဲနဲ့ရှင်သန်ကြတယ်တချို့သေးတချို့ရှင်ဒါတွေမရှိပဲဘူးလားဩကိုပြုတတ်တဲ့ကံလောရလားဩသမုဒ္ဒရာပင်လိန်တဲ့အင်မတန်ကြည်ကြဲတဲ့ခန္ဓာတဲ့ဟိုလေရင်တင်သင်္ဘောကြီးနဲ့သွားရင်းနဲ့ပဲ အဲလှိုက်လေးလှိုက်တန်လေးတန်းကြောက်တခါရတယ်မြုပ်နှိမြုပ်သေသွားရတယ်ဒါမရှိပဲဘူးလားဟိုးသမုဒ္ဒရာထဲမှာအတုတုလက်နဲ့တင်ထားတဲ့သင်္ဘောကြီးတွေလည်းပဲရင်ကုန်သင်္ဘောကြီးတွေလည်းပဲဟိုးပင်လေသမုဒ္ဒရာမြုပ်ထဲမှာမြုပ်ပြီးတော့တခါတယ်ဘလို့နည်းနဲ့မှဆယ်လို့ပြုလို့များသေသွားတယ်ဘူးဒါတွေလောက်ကမှမရှိပဲဘူးလားဒါဘုသူပြုတတ်တဲ့ကံပါလေဟိုးကိုပြောလို့ကိုပြုထားတဲ့ကံပဲနော်တောင်းတွေပြိုးပြီးတခါတဲ့အိန္ဒိယတွေဖိပြီးတော့သေးတာလည်းဒါတွေမရှိပဲဘူးလားရှိတာပဲဒါတွေက ကိုယ်သူပြုထားတဲ့ကံပါလေဟိုးကိုယ်ပြုထားတဲ့ကံပါပဲနော်ဒါတွေနော်ကောင်းကင်ဘောမှာသွားတင်ညာတော့လဲပဲလေရင်မြန်နေတိုက်ပြီးတော့လေရင်မြန်နေပြည့်စုံသေးတဲ့ပုဂ္ဂိုလ်တွေဒုနဲ့ဒေဟိုသမုဒ္ဒရာပင်လင်းကြီးထဲမှာလေတွေသင်္ဘောတွေပြည့်ပြီးတော့သေသွားတဲ့ပိုးသေသွားတဲ့ပုဂ္ဂိုလ်တွေလည်းပဲဒုနဲ့ဒေမြေပြင်ပေါ်မှာလည်းပဲတောင်တွေပြိုးပြီးတော့လက်ငူတွေပြိုးပြီးတော့တတုတွင်ကြီးတွေအဲရွှေတွင်ကြီးတွေပြိုးပြီးတော့ဒါတွေပြိုးသေးသွားတဲ့ပုံကိုယ်လေးလည်းပဲဒူးနဲ့ဒေး ဟုတ်လားမဟုတ်လားကြောက်တွင်ရင်တွေပြုတ်သေးသွားတာပုဂ္ဂိုလ်လည်းဒူးနေသေးနော်အဲကြောက်မိသွေးတွင်ရင်တွေပြုတ်သေးသွားတာဒါလည်းအများကြီးပဲမဟုတ်လားဒါဘုသူပြုတ်တဲ့ကံပါလေကိုပြုတ်တဲ့ကံပဲမရထားနေပေါက်သေးသွားတာလည်းဒါရှိတယ်မဟုတ်လားမော်တော်ကားတွေပေါက်သေးသွားတာဒါမရှိပဲဘူးလားရှိတယ်ရှိတယ်နော်အလွန်ဆိုင်ကြတယ်ဟုတ်လားကံတွေဟာအလွန်ဆိုင်ကြတယ်မနှင်းကဒေဝေကနေပြီးတော့ရန်ကုန်လာတဲ့မော်တော်ကားတစ်စင်းလမ်းကြားတဲ့နေရာမှာ ကားခက်တခဏနာပြီးတော့အပေါ်လေးသွားရကားထွက်ခါနေလူစုတဲ့ခါကျတော့ထိုင်ကုန်တစ်ခုမှအမျိုးသမီးတရားမရှိဟဲ့ဘယ်သွားတာတော့လို့တခါတည်းလိုက်ရှာရဖွေရခါကျတော့တနေရာမှာတော်သွားရင်းနဲ့မွေးတကဘာသူ့ပန့်အခွေခွဲရတကမွေးတဲ့ကဲသားနေသွားတွေ့တယ်တခါတော်သွားရင်းနဲ့အဲလူတွေကတခါအော်ဟဲ့တာနဲ့မွေးရဖက်ပြေသွားဘတော်ကားပေါ်တင်လမ်းကြမှာသေသွားရော့ဟော ကံကကံကဖန်တီးလာပေါ့လေနော်သူများတွေလည်းပဲတော့သွားကြတာပါပဲမောလေးသွားရသူလည်းပဲသွားတာပဲသူနဲ့ဘာသွားဆောင်တယ်မွေနဲ့သွားဆောင်တာမွေကက်တောက်စီသွားရကြတယ်မနှက်ကမနှက်ကဒွေကရံကိုလာတဲ့မျိုးသမီးတူဘယ်သူမှမသိဘယ်ဝမှမသိဟေးအဲ့ဒါကြီးဒါဘုသူပြတတ်တဲ့ကံပါလေဟိုးကုကုထားတဲ့ကံတွေကုကုထားတဲ့ကံတွေနောက်ကြရောဒီလိုအကုသိုလ်ကံများမတွေ့ရလဲကုသိုလ်ကံနဲ့အစာထိုးလို့သွားရတယ်ကုသိုလ်ကံနဲ့အစာထိုးနိုင်ရင်အကုသိုလ်ကံ သေဘေးမှလည်းလွတ်နိုင်တယ်ရှင်ဘေးမှလည်းလွတ်နိုင်တယ်ဘုလိုပိဿဘာနဲ့အစားထုတ်ရတယ်လဲကုသိုလ်ကံနဲ့အစားထုတ်ရတယ်လေရင်မြကြီးပြည့်ညမ်းဆိုလည်းပဲတချို့သေးတချို့မသေးဒါရှိမရှိပဲဘူးလားအဲအဲ့ဒါကုသိုလ်ကံအကျုပ်ပေးတဲ့သဘောပါပဲဘုလိုပိဿဒါကြောင့်မို့ကောင်းငင်ပေါ်မှာလည်းပဲပြည်လို့မလို့သမုဒ္ဒရာထဲမှာလည်းပြည်လို့မလို့တောင်ပေါင်းထဲမှာသွားလည်းပြည်လို့မလို့ဘူးတဲ့မြတ်စွာဘုရားရှင်လက်ထက်တုန်းကယဟန်တော်9ပါး ဟိုတောရွာကနေပြီးတော့သဝတိပိဇေတုံအကျံကိုဖျားခုဖို့လာလမ်းကြားတနေရာရောက်တော့ရွာတရွာထက်ဆုံးခံဝင်ဆုံးခံပြီးတဲ့ခါကျတော့ရွာလဲဇရဆွန်းစားဇရာလေးထက်မှာဆွန်းစားဇရာပေါ်ကြွပြီးတော့ဆွန်းစားဖို့လောလောဆယ်လုံးနေတဲ့အချိန်မှာအနည်းအနားမှာအိမ်အိမ်မိလောင်ပြီးတော့လာတော့အဲ့ဒီမိလောင်တဲ့အိမ်ကသက်ငယ်ပြေတစ်ခုကမိလောင်ပြီးတော့ကောင်းကင်ပေါ်လေဟုန်နဲ့ကောင်းကင်ပေါ်လွတ်တဲသွားတဲ့အခါမှာ အဝေးကနေပြီးတော့ကြီးကန်းတဲ့ကောင်ကလည်းပြန်ပြီးတော့လာမေးလောင်ပြီးလွတ်တဲသွားတဲ့သက်ငယ်ပြတဲ့ကြီးကန်းကောင်ခေါင်းဝင်ဆော့ပြီးတော့အောက်ပြုတ်ပြောက်တည်သွားလေရောဘလောက်တိုက်ဆိုင်တယ်လဲဆိုတာနော်မိလောင်တဲ့အိမ်ကသက်ငယ်ပြင်းလေးမိလောင်ပြီးတော့အပေါ်ကိုလွတ်တဲသွားတယ်မိလောင်ပြီးလွတ်တဲသွားတယ်အဝေးကပြန်လာကြီးကန်းလည်းပဲအဲ့ထဲကိုခေါင်းနဲ့ဝင်ဆော့ပြီးတော့သေသွားယဟန်တွေမျက်မြင်ထင်ရှားတွေ့ရတော့ဩဒီကြီးကန်းရဲ့ဖြစ်ပေါ်အလွန်ထူးဆန်းတာပါပဲ မြတ်စွာဘုရားတင်ရတဲ့ခါမှာပဲလျှောက်ထမှာပဲလို့ဖျက်ရှင်တန်ရတဲ့ခါကျမြတ်စွာဘုရားကြည်ကန်းတကောင်ဟာမိလောင်တဲ့အိမ်ကနေပြီးတော့လွတ်တက်လာတဲ့သက်ငယ်ပြစ်ထက်ကိုခေါင်းကွင်ဆော့ပြီးတော့သွေသွားတော့ဒီပြတော်များမြင်ရပါတယ်ဘုရားဒီကြည်ကန်းရဲ့အကုသိုလ်ကံကဘယ်လိုရှိပါသလဲဘုရားလို့ဘုရားကိုလျှောက်တော့ဘုရားမလို့ပြောနေတာနော်ဒီမိပုဂ္ဂိုလ်ပြောနိုင်ပါမလားခြေသယဟန်တို့တဲ့အဲ့ဒီကြည်ကန်းကရှိဘွားကလေသမားဖြစ်ခဲ့ဘူးတဲ့ လက်သမားဖြစ်စဉ်ကာလတုန်းကလက်ထွန်ဖို့နွမ်းကိုထဖို့ကြစ်တဲ့အခါမှာနွားကိုထဖို့သင်တဲ့အခါမှာအဲ့ဒီထဖို့သင်တဲ့နွားကပြင်းတော့ခဏခဏခွေအိတ်ရိုက်မထားဘူးထားလိုက်ထဖို့ကျင်းလိုက်ခွေအိတ်လိုက်တတော်နဲ့နွားကထဖို့ကျင်းလို့မြတ်ထဖို့သင်လို့မြတ်ခွေခွေပြီးတော့အိတ်ရိုက်လို့ထုလို့မြတ်အဲ့နင့်ဒီလောက်ပဲဆိုရသလားဆိုတာလဲရှင်း လက်ပိုင်ရှင်ယောက်ျားအမျိုးသားအနေပြီးတော့ကောက်ရုပ်တွေသွားယူတာပြနွားပေါ်ကောက်ရုပ်ပေါ်ပေါ်ဦးတော့နွားကိုကောက်ရုပ်နဲ့မိရှူတာလိုက်တာနွားပြောင်းနွားပါပြသွားရောသေသွားရောအဲ့ဒီလက်သမားဘဝတို့ကနွားကိုကောက်ရုပ်နဲ့မိရှူပြီးတက်ကပ်ဖို့တဲ့အကုသိုလ်ကံပါတယ်တဲ့အဲ့ဒီပုဂ္ဂိုလ်ခုသူဘာလာဖြစ်တာတော့ကြီးကန်းဖြစ်တာအဲ့ဒါလို့မိကွင်းလည်းပင်ဆွတ်ဆွပြီးသေသွားတာတဲ့အဲ့လက်သမားခုနှစ်ဘဝရှိပြီခုကြီးကန်းဘဝဒီခုနှစ်ဘဝရှိပြီဘယ်နှဘဝရှိပြီလဲခုနှစ်ဘဝရှိပြီ သူများကိုသားသားတာကတဘဝတည်းကိုကိုစေရတာကဘယ်နှဘဝဒါမလို့သေးဘူးကြံသေးတယ်ခုကိစ္စသူကြီးကန်းဘဝအထိခုနှစ်ဘဝရှိပြီတဲ့ဘုရားကဘုရားမလို့ဒီလိုပြောနေတာနော်ကိုဘုက္ခတော်ပြေသာဘုပြောနိုင်ပါမလားဘုက္ခတေမပြောနိုင်ဘူးမပြောနိုင်ဘူးအဲ့ဒါကြည်နောက်ယဟန်တော်တစ်ခွက်ဒီလိုပဲမြတ်စွာဘုရားရှင်ကိုဖျားဖူးဖို့ဆိုပြီးတော့သင်္ဘောကင်းနဲ့လာကြတယ် သင်္ဘောကြီးနေလားတော့ယဟန်တော်ခုနှစ်ပါးရှေ့ကရွက်သင်္ဘောကြီးတွေပေါ့သင်္ဘောကြီးထွက်လာပြီးတော့ခုနှစ်ရက်လောက်ကြာတဲ့ခါကျတော့သမုတ်တရားလည်းတော့သင်္ဘောကြီးအလိုအလျောက်ရပ်သွားတယ်ရှေ့တုံးသွားတော့အဲ့တော့သင်္ဘောဆရာပုဂ္ဂိုလ်ကြီးကနေပြီးဟဲ့သင်္ဘောကြီးရပ်သွားပြီဘာဖြစ်ပါလိမ့်မလဲအောက်မှာဘာနာဘာများနဲ့ညှိစွန်းနေပါလဲလို့သင်္ဘောသားတွေတကားတဲ့အောက်ဟုတ်ပင်လေသမုတ်တရားထဲမှာသင်္ဘောအောင်မှာရိတ်ငုတ်ပြီးတော့ရှာဖွေခိုင်းတော့ဘာနဲ့မှ ညှိစွန်းနေတာညှိတွနေတာဘာမှမရှိဘူးသူ့အလိုအလျောက်ပဲသင်္ဘောကြီးကရေပေါ်မှာရက်ညွန်နေတယ်ဘလို့မှသွားဘူးသွားလို့မရဘူးဘလို့မှလို့သွားလို့မရဘူးသင်္ဘောဒီတက်ရက်အဲ့တော့သင်္ဘောကပတိန်ဖြစ်တဲ့ပုဂ္ဂိုလ်ကဩတို့သင်္ဘောထက်မှာကာလကံဒီလူယုံမှာတယောက်ရောက်တော့ပေါ်နေပြီရှိနေပြီဒီလူယုံပါရဲ့အကုသိုလ်ခံရောက်တို့လူအများဒုက္ခဖြစ်တော့မှာပဲဆိုပြီးတော့စဉ်းစားပြီးတော့သင်္ဘောထမ်းမှာပဲပရိသတ်အကုန်လုံးခေါ်ပြီးတော့ သင်္ဘောပရိသတ်အကုန်လုံးခေါ်သင်္ဘောစီရံပါတယ်လူ900ရောက်ရှိတယ်သင်္ဘောနဲ့တာပေါ့ကဲကာလကဏီမဲချမယ်မဲကြတဲ့ပုဂ္ဂိုလ်ကိုဖြံနဲ့လိုက်ပြီးတော့ပင်လယ်ထက်ကိုပြချမယ်ဒုတ်သင်္ဘောရတော့ပြကာလကဏီလူယုံမှာပါနေလို့သင်္ဘောရှိကိုတိုးမသွားတော့ဘူးလူတယောက်အကြောင်းပြပြီးတော့တို့အကုန်လုံးအသက်မဆုံးနိုင်ဘူးအဆုံးမခံနိုင်ဘူးကဲမဲချမယ်အများသဘောတူမဲ900လိတ် ငါမြဖြစ်နေမလားဟဲ့သူမြဖြစ်နေမလားဟဲ့တွေးတော့စရာတွေမရှိပြီဘူးလားအာရှိနေမှာပဲနော်အဲ့ဒီခါမျိုးဆိုရင်ဘုန်းတော်ပြေးတာဘာအာယူနေမလဲအဲအီတီပီကောတွေဘာရောနေမှာပေါ့နော်အဲလောပါစီပဲပါစီလောပါစီဖရတာဖရတာနေမှာပါပဲနော်ဟုတ်တယ်မဟုတ်လားသူဖြစ်မလားမလားငါဖြစ်မလားဟဲ့နော်ကြောက်ကြိုင်မကောင်းပဲဘူးလားအော်သင်္ဘောကြီးပါတခါလဲကာလကဏီမက်ချသိစီပေါ့900မှာမက်လိုက်တဲ့လိမ့်တာဘာဖြစ်မလဲ ကာလကံนี่ကြံတယ်မဲမဲလေတော့ဗလာမဲတွေပေါ့ဟုတ်လားမလားကဲမိုက်ကောက်ကြစို့ကဲကောက်ပြီဗလာဘာဖြစ်သွားမလဲဝတ်လာလို့အေးငါလောပြီဟာငါလောပြီဝတ်တော့ဟာတယောက်ကောက်လိုက်ဗလာဟာငါလောပြီငါလောဝတ်တာလိုက်ဒီလိုကောင်းရင်ကောင်းရင်နဲ့သင်္ဘောမှုကြီးမာလီမှုကြီးကပရိကြီးရဲ့မယားမှာသွားကြလျော့ဘယ်သူမှသွားကြပါလေအဲကပရိမယားမှာမလဲအဲကာလကံဒီမဲ့သွားကြပြီဟောလောကလောကနော် အဲ့တော့သင်္ဘောမှာဆိုင်ရပိုင်ရပုဂ္ဂိုလ်တွေကအဲဒါမဟုတ်မဟသွားကြတယ်နောက်ထပ်မပြန်ကောက်ရမယ်ဟောလောကကြီးလောကကြီးอ่ะနော်လောကကြီးလောကကြီးလောကကြီးမဆန့်ကျင်ဘူးလားလောကကြီးမျက်နှာမလိုက်တတ်ပါဘူးလောကကြီးမျက်နှာမလိုက်တတ်ဘူးဟာဒုတိယကျင်ဘယ်ကောက်ကြဆိုတာလူတွေဘာဖြစ်နေမလဲအသက်တက်ထက်ထိဖြစ်နေမှာဟုတ်လားမလားဟာဒုတိယပြန်ဒုတိယကျင်ဘယ်ကောက်မယ်ပြန်ကောက်ပြန်ရောဟဲ့ကောက်လိုက်ဗလားဝန်တာလုံးလို့ ဒုတိယကျခေါ်တဲ့ခါကျလည်းဒီသင်္ဘောကြီးကြော်ပဲဒုတိယကျပြန်ကြအာဒါလည်းမတော်လို့ပါမတော်လို့ပါအဲတတိယကျပြန်ကောင်းပဲဒုက္ခပါပဲဘုရားပြိဿနော်တတိယကျပြန်ကောင်းလဲသူပဲပြန်ကြတယ်ဘယ်နှကျပြန်ကြလဲသင်္ဘောကြီးကြော်ပဲပြန်ကြတယ်သူလှုပ်ထားတဲ့ကံကိုဟုတ်လားသူလှုပ်ထားတဲ့ကံဆိုတော့သူတခါတည်းဖျားလဲလိမ့်ပြီးတော့လဲအုပ်ပြီးတော့လက်ပြင်းမှာဆွဲပြီးတော့သွားလျော်လဲဟဲပြခိုက်တယ်ခါလဲအဲ့ဒီသင်္ဘောကြီးကြော်ကိုဖျားလေးလိမ့်ပြီးတော့သင် ပင်လယ်ထဲကိုပစ်ခတ်လိုက်နေတာလေတခါသင်းမောကြီးကအလိုလဲတခါလဲသွားလိုက်တာပါပဲအကုသကမဟုတ်လားအဲ့တော့လူတယောက်ကြောင့်ပြီးတော့လူပေါင်းများစွာသိရမယ်ဆိုရင်တော့ပြင်ဘယ်ခံနိုင်မလဲနော်သင်္ဘောကြီးကတော့ပေမဲ့ဘယ်တစ်ခါကောက်ရတာတော့ဒီပြပုဂ္ဂိုလ်များကြားမယ်ဆိုရင်ဒုက္ခကောက်ပါမလားဩခုခေတ်ကလည်းမျက်နှာလည်းလိုက်တာတော့ရှေ့မျက်နှာလိုက်တာခုကျဲမှမဟုတ်ဘူးသူကရှေ့ရှေ့တို့ကလည်းလိုက်တာပါပဲနော်အဲ့ဒါသွားကြလို့ရှေ့ အဲ့ဒီယဟန်တော်ခုနှစ်ပါးလည်းမြတ်စွာဘုရားရှိတာတောင်းတိပိသေတုံကြောက်ရတဲ့ခါကျတော့အဖြစ်ဖို့အကြောင်းကိုဘုရားကိုလျှောက်တော့ခြေသာယဟန်တို့တဲ့အဲ့ဒီအမျိုးသမီးကရှေ့ဘဝတစ်ခုမှာခွေးတစ်ကောင်ကိုလဲအိုးလဲပင်ဆွဲပြီးတော့ရေထဲကို ချပြီးတော့သားခဲ့ဖူးတယ်မြို့သမီးကိုအဲ့ဒီမြို့သမီးကခွေးတဲ့ကောင်ကိုလဲအိုးလဲပင်ထဲဆွဲပြီးတော့ခြောင်ထဲကိုရေခြောင်ထဲကိုပြက်ခဲ့ဖူးတယ်သားခဲ့ဖူးတယ်ဘာကြောင့်လဲဆိုတော့ အဲ့ဒီခွေးကသူနဲ့ရှိဘွားကအမြို့တော်ခဲ့တော့သားအမိတွေတော်ခဲ့ဘူးတော့အဲ့ဒီမြို့သမီးသွားတိုင်းသွားတိုင်းကခွေးကနောက်ကတကောက်ကောက်လိုက်တယ်တကောက်ကောက်လိုက်တော့သူများတွေကပြောင်ကြလှောင်ကြပြောင်ကြလှောင်ကြတော့ရှဲ့ပြီးတော့အဲ့ဒီမြို့သမီးကအဲ့ဒီခွေးလေးကိုဖမ်းပြီးတော့ချောင်းကန်ပါကိုသွားပြီးတော့သွဲအိုးထက်သွက်ထည့်ပြီးတော့အဲ့ဒီခွေးရဲ့လယ်ဘင်းမှာကျိုးနေချီပြီးတော့တခါလဲချောင်းထဲကိုပြစ်ချလိုက်တာခွေးဘာဖြစ်သွားရောသေသွားရော့ အဲ့ဒီခွေးကိုသဲအုပ်လည်းပဲဆွဲပြီးတော့တတ်ခဲ့ပြီးတော့အကုသိုလ်ခံကြောင်းလေအဲ့ဒီမြို့သမီးကဘဝပေါင်းဘလောက်ခံလဲဘဝတရားဖြစ်ပြီခံရတာဘလောက်ကြာပြီလဲအဲ့ဒါလို့သဲပင်သဲအုပ်လည်းပဲဆွဲဆွဲပြီးတော့ပင်လည်းသမုဒ္ဒရာထက်ကိုဒီလိုလိမ့်လိုက်ပြပစ်ချပြီးတော့သေသွားတာဘဝပေါင်းဘလောက်ရှိသွားပြီလဲတရားရှိပြီတဲ့ပြည့်လို့လောရလားမလောကိုပြတဲ့ကုသအကုသကပြည့်လို့လောရလားခွေးကိုသစဉ်ကာလာတုန်းကတဘဝကိုသေတော့ဘယ်ဘယ်ဘဝရှိပြီတရားရှိပြီလောပြီလား မလွတ်သေးအကုသကကြောက်ကြမကောင်းတယ်မဟုတ်လားအဲဒါကတကူနောက်တစ်ခုကယဟန်တော်ခုနှစ်ပါးမြတ်စွာဘုရားရှင်ဖျားဖို့ဆိုပြီးတော့ယဟန်တော်ခုနှစ်ပါးလာရသောတိပိကိုမယောင်းမီအခြားတနေရာမှာကြောင်းတဲ့ကြောင်းမှာတက်ခုကြတော့အဲ့ဒီကြောင်းဖုံးကြီးကလည်းပဲသူတို့ကြောင်းမှာငူရှိတာကိုအဲ့ဒီလိုင်ငူထဲမှာယဟန်တော်အာဂတုကယဟန်တော်ခုနှစ်ပါးလိုင်ငူထဲမှာနေရာတကယ်ချထားနေရာတကယ်ချပြီးတော့အဲ့လိုင်ငူထဲမှာယဟန်တော်ခုနှစ်ပါးအိတ်ကြ မနဲ့မုံလင်းခံနေကြတော့အလိုင်ကုန်ကြီးအဝါမှာကြောက်ဖြိုက်တကူလာပြီးတော့ပိတ်မိနေတဲ့ခါလေမြုံဆိုကြောက်ဖြိုက်တကူပြိုကျလာပြီးတော့လိုင်ကုန်ရဲ့အဝါမှာလာပြီးတော့ပိတ်ဆို့နေတော့အကုသကများနော်ထဲမှာဘယ်နှပါရှင်လဲညာခုနှစ်ပါနော်အဲ့တော့အဲ့ဒီလိုင်ကူရဲ့အဝါမှာကြောက်ဖြားရည်တခုတတ်တုတ်တခုလာပြီးတော့အလိုအလဲကောင်တန်တန်ပေါ်ကနေပြုတ်ကြလာပြီးတော့တခါဒီလိုင်ဝါမှာလိုင်ကူဝါမှာလာတော့ပိတ်ဆို့နေတဲ့ခါကျတော့အဲလိုမရကံများဖြစ်နေတဲ့ခါရွာခုနှစ်ရွာမှာနေလူတွေခေါ်ပြီးတော့တခါလဲ ကျိုးတွေလွန်တွေနဲ့ကြောက်တုတ်ကြီးကိုခြေပြီးတော့ဆွဲလိုက်တာရွာပေါင်း900ရွာရှိလူတွေဆွဲလိုက်တာမပွင့်ဘူးလေဆွဲလို့မရဘူးလေဘုရားပြကဆွဲလို့ရလားမရဘူးခုနှစ်ရက်ကြာမှသူ့အလိုအလျောက်ကြောက်တုတ်ကြီးဟာပြုတ်ကျပြီးတော့ပွက်ထွက်သွားတယ်ညာတော့ခုနှစ်ပတ်လည်းငူတယ်မဆုံးမစားပါနဲ့ဘယ်နဲ့ကြာလဲခုနှစ်ရက်ပင်ပန်းဆင်းရဲပြီးတော့ဖြစ်ခုနှစ်ရက်ကြာတော့ဘာဖြစ်သွားသလဲသူ့အလိုအလျောက်ပဲကြောက်တုတ်ကြီးဟာပြုတ်ကျပြီးတော့သွားလိုက်တယ် ကြည်အဲယဟန်ကဘုရားမဒုက္ခဖြစ်ဘုရားထံရောက်တဲ့ခါကျတော့သူ့ဖြစ်ပုံအကြောင်းကိုဘုရားကိုရှောက်တယ်ရှောက်တော့ဘုရားကယဟန်တို့တဲ့ရှေ့ဘဝတစ်ခုကသင်တို့ခုနှစ်ပါးနွားကြောင်သားဖြစ်ခဲ့ဘူးတဲ့နွားကြောင်သားဖြစ်ခဲ့စဉ်ကာလတုန်းကနွားကြောင်ရင်းနဲ့နွားတွေစကြဲမှာနွားကြောင်ရင်းကြောင်ရင်းနဲ့တနေ့တော့ဖုတ်ကြီးတကောင်တွေ့ဖုတ်တကောင်တွေ့တော့နွားကြောင်သားတွေကဝိုင်းလိုက်လိုက်တော့တောင်ပုံထဲကိုပြေးဝင်တောင်ပုံထဲကိုပြေးဝင်တော့တောင်ပုံရဲ့လည်းအပေါက်ခုနှစ်ပေါက်ရှိတော့ ဒုတ်တွေဘာတွေနဲ့ဂလော်ရဆိုလဲပေါက်ကြီးကမထွက်နိုင်ဒါအဲ့ခုနှစ်ပါးကိုနွားကျန်သားခုနှစ်ယောက်ပိတ်ထုတ်ထားခဲ့တာအဲ့ဖုံးဝင်သွားတဲ့တံပုံကြီးကိုပိတ်ဆုပ်ထားခဲ့ပြီးတော့အိမ်ပြန်လာနောက်တရက်ကျတော့အခြားစကြဲမှာသွားပြီးတော့နွားတွေကျွေးသူတနေ့ပြီးတနေ့တနေ့ပြီးတနေ့စကြဲတွေပြောင်းပြောင်းသွားတော့ခုနှစ်ရက်ညွတ်တဲ့အခါကျတော့အဲ့ဒီစကြဲကိုပြန်ရောက်လာတော့သူတို့တရိယာဟိုတို့ဘယ်ရက်တော့ကဒီတံပုံကြီးထဲကိုဖုံးတဲ့ကောင်ပြုံးဝင်သွားတော့ပိတ်ဆုပ်ထားသွားကြည့်ကြစို့ဆိုပြီးတော့ အဲ့ဒီနွားကြသား9ရက်ဟာသူတို့ပိတ်ဆုပ်ထားတဲ့တောင်ကုန်ကြီးကိုသွားပြီးတော့ဖွင့်လိုက်တဲ့အခါမှာ9ရက်လုံးလုံးအစာရည်စာမစားရတဲ့အဖော်ကြီးကအယုတ်ပေါ်အရေးတင်ပြီးတော့လှုပ်တုပ်လှုပ်တုပ်နဲ့ထွက်လာတော့သူသနာကလေးလေးတွေပြင်တယ်သနာတယ်။အော်ဖော်ကြီး9ရက်ရှိသွားပြီအစာမစားရတာ။ကြောက်ကလေးကိုလည်းနဲ့ပေါ်သားပြီးတော့ကဲဖော်ကြီးရဲ့သင်သွားလို့တော့နေရာကိုချမ်းချမ်းသာသာသွားတော့လို့လှုပ်လိုက်တယ်။အဲ့ဒီနွားကြောင်းသားဘဝဒုံကဖော်ကြီးကို9ရက်တည်တည် အပေါက်ကိုပိတ်ထားခဲ့တဲ့အကုသိုလ်ခံရောက်မသားပဲနဲ့အသက်ပိတ်ကဖွင့်လိုက်တဲ့အကုသိုလ်ခံအဲ့ဒီကံရောက်အဲ့ဒီယဟန်တော်ခုနှစ်ပါးဖုန်းလို့ပိသဘလောက်ကြာတော့ဆို14ဘဝဒီလိုပိတ်လောင်ပြီးတော့လက်ငွေတွေပိတ်လောင်ပိတ်လောင်ပြီးတော့ခံရတာဘဝပေါင်း14ဘဝရှိပြီတဲ့။နွားကြောင့်သားဘဝကဖောကိုနှိမ့်ဆက်ခဲ့မှုတဲ့အကုသိုလ်ကံကြောင့်သေတော့သေရလားမသေဘူးဖောကိုသမ်းမင်းရင်တော့သူတို့ဘာဖြစ်သွားမလဲ။ သိမှာပဲခုကသမ်းပြီးရလားဒါကြောင့်မို့ခုနှစ်ရက်တိုင်တိုင်ဒီကြောက်ဖြာကြီးသူတို့ပိတ်ဆို့နေတာဟာရွာပေါင်းခုနှစ်ယောက်ကလူတွေကျွလိလွန်နေတဲ့ခြီလို့ဆွဲလို့ရရလားခုနှစ်ရက်ပြည့်တဲ့နေ့ကြတော့မှအလိုအလျောက်ပြုတ်ကျသွားတယ်အသက်ရှင်သွားတယ်အကုသိုလ်ကံနော်နွားကြောင့်သားဘဝတုန်းကဖောကြီးကိုပိတ်ဆို့တတ်တဲ့အကုသိုလ်ကံကြောင့်ဒီလိုခံရတယ်၁၄ဘဝရှိပြီကဲပြည့်လို့လောရလားခုနှစ်ပြည့်သားခုနကကြီးကံဘယ်နှဘဝရှိပြီခုနှစ်ဘဝ နော်သင်္ဘောကြီးကတော့ကဘယ်လောက်ရှိပြီတရားခုရဟန်းတော်ခနဲ့ဘဝခနဲ့ပါက14ဘဝရှိပြီပြည့်လို့လောရလားပြည့်လို့မလောဘူးကောင်းကင်ဘဝနေပြန်လာအကြီးကလောရလားသမုဒ္ဒရာထဲသွားတဲ့သင်္ဘောကြီးကတော့လောရလားတန်ကောင်းထဲဝင်နေတဲ့ရဟန်းတော်ခနဲ့ပါလောရလားအာမလောဘူးကိုပြုတဲ့ကံကိုပြုမပေးဘူးလားဒါကြောင့်မို့အန္တလေခေကောင်းကင်ပြင်၌ထိတော့ပြီးတည်နေသောပုဂ္ဂိုလ်ကြီးလေး ပါပကမ္မမကောင်းမှုအကုသိုလ်ကံကျုပ်ပေးခြင်းမှာနာမုံစေရမလွန်မြောက်တရီသာနေတွေ။ပငိဘောမှာဒီလားလောရလားမလောဘူး။သမုဒ္ဒရာမြင်စေသမုဒ္ဒရာလည်း၌တိတော်ပြီးတည်နေသောပုဂ္ဂိုလ်သည်လေပါပကမ္မမကောင်းမှုအကုသိုလ်ကံကျုပ်ပေးခြင်းမှာနာမုံစေရမလွန်မြောက်တရီသာနေတွေ။စေတကြီးကတော့လောရလား။ပပဒါနဝိဝရံပဝိဇာတောင်ကောင်းတွင်သို့ဝင်၍ထိတော်ပြီးတည်နေသောပုဂ္ဂိုလ်သည် ပါပကမ္မမကောင်းမှုအကုသိုလ်ကကျုပ်ပဲခြင်းမှာနာမုတ်စေရမလွန်မြောက်တဲ့ဒါရင်ဒီညာတော့ခနဲ့ပတ်လို့ရလားယထာကျင်ရ၌ဖြစ်တော့ဒီတော်ပုဂ္ဂိုလ်သည်ပါပကမ္မမကောင်းမှုအကုသိုလ်ကကျုပ်ပဲခြင်းမှာမုတ်စေရလွန်မြောက်နေရ၏သောသဂတိပတိသောထိုသို့သောအယနေယမြုပ်သည်နာဝိသတေမရှိသည်သာလင်ဒီ ကဲဘုန်းတော်ပြိဿကိုပြုထားတဲ့ကံကိုဒုကံလည်းပဲအကျုပ်ပေးတဲ့အခါကျတော့အကျုပ်မပေးပေဘူးလားနော်တော့မှာပဲနေနေမြို့မှာပဲနေနေချမ်းသာကြအကျုပ်ပေးမယ်ဆိုရင်ဒီကုသိုလ်ကံလည်းပဲကိုအကျုပ်ပေးအကျုပ်မပေးပေဘူးလားကျုပ်ပေးတယ်အကုသိုလ်ကံကလည်းပဲကိုအကျုပ်မပေးဘူးလားပြုသူကိုပေးသလားမပြုသူကိုပေးသလားပြုသူကိုပေးသည်ဒါကပြည့်လို့မလုံးဘူးအကုသိုလ်ကံတွေနေပါသွားအကျိုးတော့ပေးလိမ့်မယ်အကျိုးနဲ့အောင်မလုပ်ရတယ်ကုသိုလ်ကံနဲ့အစထိုးရတယ်ဘာလို့ရပါလဲ ကိုယူတတ်တဲ့အကုကိုကံတွေနဲ့အောင်အောင်အစထိုးရတယ်ပฏิဗန္ဓေကျို့ပောတိကျို့နှမျိုးရှိတာပြိဿန်တွေကျို့ဆိုတာအပယ်လေးပါးကိုပေးတာပောတိကျို့ဆိုတာကဖြစ်လျက်ဘဝတန်တရားမှာပေးတာကျို့နှမျိုးရှိတယ်သောတာပန်ဖြစ်အပယ်လေးပါးကလော့ပြီအကုသိုလ်ကံတွေအပယ်လေးပါးကိုပေးတဲ့အကုသိုလ်ကံတွေသောတာပန်ဖြစ်ရင်လော့ပြီဒါပြန်ပောတိခါမှာတော့သောတာပန်လည်းအကုသိုလ်အကံအကျိုးမခံစားရပဲဟုတ်လားရှင်မမက္ကလံပထေကြီးကိုခိုးတန်ငါရရသကြောက်ရမဟုတ်လား အဲရှင်မအမတန်တကိုးကြီးတဲ့ရှင်မမကလန်ပြည့်လို့လောရလားမလော့ဘူးဘုန်းတော်ပိဿမြတ်စွာဘုရားရှင်ဝန်းတော်လာတာစိတ်သမဘဝတုန်းကစိတ်ပိုက်ဆံမပေးတဲ့အတွက်ကြောင့်မို့ဝန်းကြစိတ်တိုက်တဲ့အကုသိုလ်ကမြတ်စွာဘုရားရှင်ပြိဋိနိဗ္ဗာန်သံဃာနိဗ္ဗာန်ဝန်းလာတော်မူတာဘုရားပြည့်လို့လောရလားဟိုဘုရားယဟန်တာများမှပြည့်လို့မလောရင်ဘုန်းတော်ပိဿတွေပြည့်လို့လောမှာပေါ့လောမလားမလောပဲဘူးလားအဲမလောဖို့ဆိုအကုသိုလ်ကံကိုရှောင်ရမှာလားဆောင်ရမှာလား ရှောင်ရမယ်ဖျောက်တဲ့တရားမသိပြီဘူးလားအေးဒါတရားနာတဲ့အကျိုးနော်ဒါတန်နိုင်ခုအမေရိကန်နိုင်ငံမှာလူတောက်နေဖြစ်ပြီးတော့သေသွားတာကြားတယ်မဟုတ်လားပြည့်လို့လောရလားဒါသူတို့ပြတဲ့ကုသအကုသကသူတို့မရှိဘူးလားဘယ်လောက်ကြောက်စရာကောင်းလဲနော်လုတ်တဲ့ပုဂ္ဂိုလ်ကလည်းပဲလုတ်တာပါပဲခံရတဲ့ပုဂ္ဂိုလ်တွေကလည်းပဲခံရတာပဲအမေရိကန်မှာနော်သေသွားနဲ့တာမဟုတ်ကြားတယ်မဟုတ်လားဖယားသာရှိရင်သွားမဲ့လို့ရှိရင်ဖယားပြောမှမဟုတ်ဘူးလားဘုန်းတော်ပြသနော် ခုဘုန်းကြီးပြောကြလာခဲ့တဲ့ဒီခုအဲသင်္ဘောကြီးကတော်တို့ကြည်ကန်တို့ရဟန်းတော်ခနဲ့ပါတို့နေတို့ပြန်ဘုန်းကြီးတို့အသိဉာဏ်နဲ့ပြန်စဉ်းစားမယ်ဆိုရင်လည်းသူတို့ရှိကပြလိုက်ခဲ့တဲ့အကုသိုလ်ကသူတို့မှပါလာမှာပါပဲနော်ဒါကြောင့်သူတို့ခံရတာအမှန်ပါပဲပြစ်လို့လောရလားမလောပါဘူး120ရှိတဲ့တိုက်ကြီးကနေပြီးတော့ဖိတ်ပြစ်လို့မလောဘူးလောက်တဲ့ပုံကိုယ်တွေကလည်းပဲလောပါသူတို့လောပါမလားမလောပါဘူးနော် ခွေးကိုသဲကိုလည်းပဲဆွဲပြီးတော့သားတယ်ဘဝတရားခံရဆိုရှင်အသိဉာဏ်ပညာရှိတဲ့လူလိုသားတဲ့ပုဂ္ဂိုလ်တွေကလည်းပဲဘဝပေါင်းဂရေကရမခံရပြီဘူးလားလူတရားမှဘဝတရားသာထားလိုက်တောင်းနေချီတဲ့လူပေါင်းဘဝပေါင်းဘယ်လောက်ခံရမလဲနဲတာမဟုတ်နဲတာမဟုတ်နော်ဘုလိုပိဿအေးဒါကြောင့်မို့ဝန်လေးတလုံးဝါဖို့ရန်လှဖို့ရန်တွေ့မကောင်းတဲ့အကုသိုလ်ကံများနဲ့မပြုဖို့ဒါရှောင်ကျင်ဖို့လိုအပ်တယ်ကောင်းရန်ကောင်းကြောင်ဝယ်ချမ်းပြီးတော့ သင်္ဝေဝမ်းကြောင်းဖြစ်အကောင်းဆုံးပါပဲရှိကလုခဲ့ပြီးတော့အကုဒုက္ခလို့ရှောင်ပြီးတော့အဲအကုဒုက္ခမဟုတ်တဲ့ကောင်းရကောင်းကြောင်းဈေးရောင်ဈေးဝယ်လောက်ကိုင်းပြီးတော့သာမန်စုကအကုသို့ပြည့်ကင်းတဲ့လုပ်ငန်းတွေလုပ်ပြီးတော့အသက်မွေးလို့တော့မရပဲဘူးလားဘလို့ပြတာရတယ်မဟုတ်ဘူးလားရရင်လုပ်ကြပေါ့မကောင်းတဲ့အကုသို့ကံနဲ့မလုံးနဲ့ပေါ့နားလည်သွားပြီနော်နိယမတရား၅ပါးဘိသနိယမမျိုးစေရဲ့ဖြစ်မြဲရုပ်ရာဓမ္မတာသဘောအဲဒီတော့ဗာမျိုးစေပါလဲ ဥဒုနိယမဥဒုရဲ့ဖြစ်မြဲရုပ်ရာဓမ္မတာသဘောဓမ္မနိယမတရားသဘောရဲ့ဖြစ်မြဲရုပ်ရာဓမ္မတာသဘောစိတ်တနိယမစိတ်ရဲ့ဖြစ်မြဲရုပ်ရာဓမ္မတာသဘောကံမနိယမကံရဲ့အကျိုးပေးပုံဖြစ်မြဲရုပ်ရာဓမ္မတာသဘောနားလည်သွားပြီနော်နားလည်ပြီနော်ကဲအခြေလက်စိတ်သားဆောင်းပါတခုဆိုကြအောင်လက်ဆိုကြရေပြင်းမြေပြင်း ခက်ကောင်းခင်အသင်ပြေး၍မလွတ်ပြီရေပြင်းမြေပြင်းခက်ကောင်းခင်အသင်ပြေး၍မလွတ်ပြီရေပြင်းမြေပြင်းခက်ကောင်းခင်အသင်ပြေး၍မလွတ်ပြီ မိမိပြုထားကံတရားသင့်အားကျုပ်ပေမည်မိမိပြုထားကံတရားသင့်အားကျုပ်ပေမည်ရေပင်မြေပင်ထက်ကောင်းခြင်းအသင်ပြေး၍မလွတ်ပြီမိမိပြုထား တရားသင်အားကျုပ်ပေးမည်ကုသိုလ်ကံကျုပ်ပေးတဲ့ခံမှာလဲကောင်းကင်မှာနေလဲပဲကောင်းကျုပ်ကိုပေးမှာပဲနတ်ပြည်နတ်ဘုံဆိုကောင်းကင်မှာကျုပ်ပေးတယ်မဟုတ်လားဘုရားတာနော်ကုသိုလ်ကံရှင်ကောင်းကင်မှာနေလဲကိုချမ်းသာမှာပဲရေထဲမှာနေလဲချမ်းသာမှာပဲကိုယ်မှာနေလဲချမ်းသာဘယ်နေရာမှာနေနေဘယ်နိုင်ငံမှာနေနေတနေ့ကြတော့ကိုကုသိုလ်ကကျုပ်ပေးကိုချမ်းသာကုန်ဘူးလားချမ်းသာလေအကုသိုလ်ကံလည်းပဲဘယ်မှာနေနေပြည့်လို့လောက်ပါမလားဘယ်သူပြုထားတဲ့ကံပါလေ ဩကိုပြုတတ်တဲ့ကံကကောင်းကျိုးလဲကိုယ်ကိုပေးမယ်မကောင်းကျိုးလဲကိုယ်ကိုပေးမယ်ကံတရားဒါနိယာမတရားပဲမဟုတ်လားနော်ကဲနိယာမတရား၅ပါးကိုရိုးရိုးသေးသေးလေးလေးများများနာကြကြအကုန်သောကုသကံစေနာပွန်တော်ကြောင့်နိယာမတရားရဲ့ဖြစ်ပုံခင်ရန်ကိုမိမိတို့ရဲ့သဘောထားမှာမိမိရဲ့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားဆင်ခြင်နိုင်ကြပြီလျင်မကောင်းမှုအကုသိုလ်ကံတယောက်ရှောင်ရှား၍ကောင်းမှုကုသိုလ်ကံတရားကိုသာလျှင်ဆောင်ပွားကြပြီလျင်မိမိတို့ပြုပြုသမျှသော ဒါနသီလဘောနာကုသိုလ်တရားတို့သည်မိမိတို့အလိုရှိအသမျှသော လောကီကောင်းကျိုးချမ်းသာမင်္ဂလာတရားအမျိုးမျိုးလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာတရားအမျိုးမျိုးကိုမိမိတို့ဆန္ဒရှိတဲ့အတိုင်းကုသိုလ်ကောင်းမှုကံတရားတို့ခံစားဆန်းစားကြရ၍ဩနာတိဒုက္ခဘေကကင်းတဲ့အငိဋ္ဌနိဗ္ဗာန်တရားထိုတရားမြတ်ကိုလွယ်ကူသောအသိဉာဏ်နဲ့အာလုံးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း ဤသို့ပြုရာမြတ်ဘုံညကြောင့်ချမ်းမြအေကီဘိမမီသည်ရွှေပြည်ထောချောက်ရံမကောက်ွယ်ရောက်ရာဘာလို့ထိုးထိုးဘဝကျင်လေရလက်ဒုက္ခဗိဒံညမအပေါင်းမကောင်းဟုလည်းမြမတွေးရပဲသဗ္ဗအိဋ္ဌာ မင်္ဂလာကိုရွေကတာတိုင်းရစေသောယနေ့ယခု ပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသည်ဟာနှင့်ကိုမဆောက်ကြကိုဆောင်နှံကအရင်စား၍ရှိသမျှလုံးစုံဘုံ31 ဖြစ်ဖြစ်သမျှဝိနေရတော့ရကြပါစေဘိင်္ဂဝေသည်မြာထွေသာတုခေါ်စိတ်တော်အမြအမြအမြယူရာမူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ ယူရမူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူရမူကြပါကုန်လော